ကျေးဇူးတော်ရှင်အေကမဟာပဏိတမောဂုတ်ဆရာတော်ဘုရားကြီးမန္တလေးမြို့တွင်3ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောနိဗ္ဗာန်သည်ဆူတောင်း၍မရနိုင်တရားတော်ဒီပဲလို့ဒကာဓမ္မတွေမှတ်ထားတော့တက္ကရာရိတိမဖြုတ်တွေ့ကာလပတ်လုံးဘယ်အကုသို့မဖြစ်ဘူးလို့မဆိုကြနဲ့တော့မှန်ပါပါ အမေလည်းတတ်မှာပဲဖေလည်းတတ်မှာပဲဘုရားလည်းပြမမှာပဲသံဃာလည်းသင်ခွမှာပဲဘာကြောင့်တုံးဆိုလို့ရှိရင်တက္ကရာရိတိရှိနေလို့ရှိရင်မပြုတ်နိုင်တဲ့အကုသိုလ်မရှိလို့မှတ်ကြကြမှာမှန်ပါပါဘုရားဒါဖြင့်စကားသွားပြန်ပဲလို့မှတ်ကြပါတဲ့အလုံးစုံသောအကုသိုလ်တွေဟူသည်ဟာတက္ကရာရိတိရှိလို့ဖြစ်တာကြီးပဲမှန်ပါပါ အလုံးစုံသောအကုသိုလ်တွေသိဉ္ဉဏ်လို့ရှိရင်လည်းတက္ကာရိဋ္ဌိသိဉ္ဉဏ်အကုန်သိဉ္ဉဏ်မှန်ပါပါဘုရားဒါပြန်ဘယ်လိုရေးကြည့်တယ်ဆိုတာဓမ္မတွေပေါ်ရောပေါ်ပါပါဘုရားပါပါလိမ့်တက္ကာရိဋ္ဌိပါပါဘုရားအဲတက္ကာယဒိဋ္ဌိဆိုတဲ့ဥစ္စာဒီဓမ္မတို့ပေါ်လာတဲ့ဓမ္မလေးကိုပေါ်လာတဲ့ရုပ်ပေါ်ပေါ်နာမ်ပေါ်ပေါ်ပေါ်ခြင်းတဲ့ဓမ္မပေါ်ပေါ်လာလေးကိုငါထင်တာဟူသည်တက္ကာယဒိဋ္ဌိတက္ကာယဒိဋ္ဌိလို့မှတ်ပါ ဘောဂရာလေးကတော့ဖြင့်သက်ကာယပါပဲတဲ့ဒါလေးငါးထင်လိုက်တဲ့အတွက်ဒိဋ္ဌိဖြစ်တာမှန်ပါဗျာသက်ကာယနဲ့ငါးထင်တာနဲ့ပေါင်းလိုက်တော့သက်ကာယဒိဋ္ဌိသွားဖြစ်တယ်ပေါ်လာတဲ့တရားကသက်ကာယဒါလေးမိမိကငါပဲသူပဲလို့ထင်လိုက်ရင်ဘာဆိုကြဒိဋ္ဌိပေါ်လာတာကအေးဒါလေးကိုငါပဲသူပဲထင်လိုက်ရင်ပေါင်းပါလားဒါဖြင့်သက်ကာယဟောသက်ကာယ နဲ့ဒိဋ္ဌိနဲ့ပေါင်းလိုက်တော့သက္ကာယဒိဋ္ဌိသွားဖြစ်တယ်လို့ဒကာဓမ္မတွေမှတ်ထားတာပေါ့မှန်ပါဗျာအဲသက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိဆိုတော့မသိဘဲနဲ့မှဆိုရဟိုသာနာမျိုးလုံးနဲ့မမြင်စိတ်ကလေးပေါ်လာတယ်အဲ့ဒါလေးကသက္ကာယသာမှတ်လိုက်မှန်ပါဗျာနာမြင်တယ်လို့သာဆိုကြည့်လိုက်ဒိဋ္ဌိပါလာတယ်ပေါင်းလိုက်တော့ဘယ်နဲ့လာဖြစ်အဲသက္ကာယကိုငါလုံးလိုက်တဲ့တွေ့ငါထင်လိုက်တဲ့တွေ့ဟိုကဒိဋ္ဌိဖြစ်သွားတယ်မှန်ပါဗျာဒါဖြင့် သက်ကာယနဲ့ငါထင်တာနဲ့ပေါင်းလိုက်ရင်သက်ကာယဒိဋ္ဌိဖြစ်ပါတယ်မှန်ပါကြားတဲ့စိတ်ကလေးပေါ်လာတယ်ဒကာဓမ္မတို့ငါကြားတယ်ဆိုလို့ရှိရင်ဖြင့်ကြားတဲ့စိတ်ကတော့သက်ကာယပဲအဲ့ဒါလေးငါထင်လိုက်တဲ့ဆိုဘယ်နဲ့ဆိုကြဒိဋ္ဌိပေါင်းလိုက်တော့ဘယ်နဲ့ဖြစ်သက်ကာယနဲ့ဒိဋ္ဌိနဲ့ပေါင်းလိုက်တာပဲသက်ကာယပေါင်းလိုက်တော့သက်ကာယဒိဋ္ဌိဖြစ်တာပဲဆိုတာဒကာဓမ္မတွေမှတ်ထားဖို့ပဲနော် ။ကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီတရားလေးကောင်းလိုက်တာဘ누구ကောင်းတာတော့ငါကိုယ်တိုင်ကောင်းတာဆိုလို့ရှိရင်ဖြင့်ဝေဒနာလေးကတက္ကာယတရားဒါလေးငါကောင်းတယ်လို့ဖြန်လိုက်တဲ့ငါဝင်ပြီးကောင်းလိုက်တာနဲ့ဒကာဓမ္မတို့စဉ်းစားကြည့်ပါလားတဲ့တက္ကာယဒိဋ္ဌိဖြစ်တယ်မှန်ပါပါဖြစ်ဘူးလားဖြစ်ပါပါဒါဖြင့် သက်ကာယကတော့ဒီကုလုံးကသက်ကာယလို့မှတ်လိုက်တာပေါ့ပရမတ္ထယုံနာဓမ္မတွေဘာခေါ်ကြသက်ကာယအဲဒီသူ့ဟာသူနေတဲ့သက်ကာယကဘာမှပြည့်မရှိပါဘူးသူ့ဟာသူနေတဲ့သက်ကာယကဘာမှမရှိပါဘူးဘာမှမဖြစ်ပါဘူးဒကာဓမ္မတွေနှိမ့်ဆက်ပါဘူးငါလို့ဝင်ထင်လိုက်တဲ့အထင်မှားလေးအယူမှားလေးအဲ့ဒီယူမှားဒိဋ္ဌိကြောင့်ပေါ်လာတဲ့စိတ်ပေါ်လာတာငါဝေဒနာပေါ်လာတာငါအဲတင်ညာပေါ်လာတာငါ ရုပ်ပေါ်လာတာငါဒီလိုယူလိုက်တော့တက္ကာယပေါ်မှာငါဆိုတဲ့အမှားလေးပါသွားတဲ့တွေ့တက္ကာယဒိဋ္ဌိဖြစ်ရတယ်မှန်ပါပါရှင်းပြီနော်ရှင်းပါပြီဒါဖြင့်ဘုရားခင်ကိုရမေကြီးကဘုန်းကြီးတို့လိုပဲခန္ဓာ၅ပါးရှိတာပဲရှိပေမဲ့သူ့မှာဒီဒိဋ္ဌိကသောတပတိမရပြီဗောဓိပင်နဲ့ရွှေပလင်မာရဲဖြုတ်လိုက်တဲ့တွေ့တက္ကာယသာရှိပြီဒိဋ္ဌိမရှိပါဘူးမှန်ပါပါ တပည့်ကြတက္ကရာတရှိအေးဒါကြောင့်ပရမတ္ထအပြင်ထင်ရှားရှိနေတာတက္ကရာလို့မှတ်ထားလိုက်တော့ဒီပုံငါသူတော်ယောက်ျားမိန်းမမထင်လို့ရှိရင်ဒါတက္ကရာတရှိဒိဋ္ဌိမရှိပါဘူးလို့မှတ်လိုက်တာပေါ့ရှင်းနေပြီနော်ကောင်းပြီဒါဖြင့်ဒကာရမတို့တက္ကရာဒိဋ္ဌိကြောင့်မဖြစ်ဘူးတဲ့အကုသိုလ်တွေအကုန်ဖြစ်ရမှန်ပါပါ သက္ကာရိဋ္ဌိပြုတ်လိုက်လို့ရှိရင်အပယ်ကျတတ်တဲ့အကုသိုလ်တွေဟူတွေအကုန်ပြုတ်ဒါဖြင့်ငါဥက္ကမောင်းတို့စဉ်းစားကြည့်တာအော်အပယ်ကျတတ်တဲ့အကုသိုလ်ဟူတွေသက္ကာယဒိဋ္ဌိကြောင့်ဖြစ်တာပါလားမှန်ပါပါဗျာတခြားသောအကုသိုလ်တွေလည်းရှိဘူးလားရှိတယ်အဲ့ဒါသက္ကာရိဋ္ဌိမရှိတဲ့ပုဂ္ဂိုလ်မှဖြစ်လို့ရှိရင်ပယ်ကျသေးရလားမကျပါဘူးဒါဖြင့်တရားဓမ္မတွေ တခြားသောအကုသိုလ်တွေနဲ့တက္ကရာဒိဋ္ဌိဘယ်သာကြောက်เสียကောင်းကြုံမေးမနဲ့ဆိုကြတက္ကရာဒိဋ္ဌိကြောက်ပါဘူးအဲတက္ကရာဒိဋ္ဌိကဝင်နိုင်တာကကုသိုလ်ရလည်းသူဝင်နိုင်တာပဲအကုသိုလ်ပြုတဲ့နေရာမှာဝင်နိုင်ပါဘူးဒါပြန်အကုသိုလ်တွေလည်းသူဝင်တယ်ဆိုလို့ရှိရင်ဖြင့်တဲ့သူ့ကြောင့်ပဲသူဝင်ပြီးဒီကလာနေသောကြောင့်မဖြစ်ဘူးတဲ့မဖြစ်ထိုက်တဲ့အကုသိုလ်တွေလည်းအကုန်ဖြစ်ရမှန်ပါ ဒါဘုရုကြောင့်ပါလေသက္ကာရိထိကြောင့်မဖြစ်နိုင်တဲ့အကုသိုလ်ကြီးရည်ကြီးတွေလည်းကုန်ဖြစ်ရတယ်နော်သူတော့ပြုံးလိုက်တဲ့အခါကျတော့ကိုအပယ်လေးပါးရောက်စေတတ်တဲ့အကုသိုလ်တွေဟူသေးသည်ဥက္ကမောင်မရှိဘူးဆိုပါလားမှန်ပါပါဒါဖြင့်ဒကာဓမ္မတို့အကုသိုလ်ဟူသေးရေတော့မြတ်ဟာလည်းသက္ကာရိထိပဲလာတွေ့ပြန်မှန်ပါပါမတွေ့ဘူးလားတွေ့ပါဗျာဒါပြန်ဒကာရမတို့သက်္ကာရိယကြောက်เสียကောင်းတယ်ဆိုတာသဘောကျလားမှန်ပါပါ သက္ကာဒိဋ္ဌိကိုတော့ကမ္မတက္ကဋညာနဲ့လည်းဖြုတ်မဖြုတ်နိုင်ဘူးမှန်ပါဗျာကမ္မတက္ကဋညာနဲ့လည်းမဖြုတ်နိုင်ဘူးကံကံကျိုးယုံကြည်တဲ့သဘောလေးနဲ့လည်းဖြုတ်လို့မရသေးဘူးကံကံကျိုးယုံကြည်ပြီးဒီကလာလူတံပိကံပြီးဒီကလာနေရနဲ့လည်းဖြုတ်လို့မရသေးဘူးဇန်တရားတမထာတရားတွေကြိုးစားနေတယ်ဖြင့်လေဖြုတ်လို့မရသေးဘူးဒါဖြင့်ဓမ္မတို့ ဝိပဿနာသမာဓိဋ္ဌိမှာဖြုတ်နိုင်တယ်ဖြုတ်ဖို့ရလမ်းစရှိဥစွာတွေ့တော်တယ်ဆိုတာကျေနပ်ပလားကျေနပ်ပါဗျာဒါဖြင့်အပေလေးပါးကပိတ်တယ်လို့ဆိုလို့ရှိရင်ဖြင့်နိဗ္ဗာန်ကဟင်းလင်းပွင့်တာထောက်လို့ရှိရင်ဖြင့်တက္ကာရီတွေဖြုတ်ဖို့ဝိပဿနာလုပ်ပဲကိုးစားရအားထားရတို့ဒီကားလို့ဆိုရင်ဖြင့်ကိုးစားမှုအားထားမှုပြုရတော့မှာပဲလို့မှတ်ထိုက်ကြတယ် ဝိပဿနာကြံပေါ့ဗျာဒါပဲကိုယ်စားမှုအတ္တမှုပြုရတော့မယ်ဆိုတဲ့ဥစ္စာသုံးရချပါခိုင်းတာဖြင့်သက္ကာရိပြုတ်တယ်မပြုတ်တယ်ဥက္ကမောဘယ်လိုလုပ်သိမတော့လို့မေးတဲ့အခါကြတော့မှဓမ္မပေါ်လာတဲ့အခါမှသိတာပဲနော်မှန်ပါပါကဲဓမ္မတို့ယနေ့တော့ဖြင့်ပရိစ္ဆေသမုပ္ပါဒ်တန်းပြီးတော့ပြပါတော့မယ်တဲ့ဓမ္မတို့မှာ မြင်တဲ့စိတ်ကလေးပေါ်တယ်လို့ဆိုလို့ရှိရင်ဖြင့်တဲ့အလိုလိုပေါ်တယ်လို့တော့မယူကြပါနဲ့နော်မှန်ပါဗျာကို့မှာမသေးသေးတဲ့သက္ကုပ္ပတာတွေရှိနေသေးတယ်လူသေးတဲ့သက္ကုပ္ပတာတွေမရှိဘူးမှန်ပါဗျာအကြည့်ရုပ်မရှိဘူးမှန်ပါလူကြတော့အသားဆိုင်တာရှိတော့တယ်ဒီအကြည့်ရုပ်ကလေးကန့်ညံဖြစ်တဲ့အကြည့်ရုပ်ကလေးမရှိတော့ဘူးအဲ့ဒီအကြည့်ရုပ်ကလေးဆိုတာမှန်လေးပါအဲ့ဒီမှန်လေးနဲ့ဒကာဓမ္မတွေကသွားပြီးတက်လိုက်တာပေါ့ဗျာတက်ကျင်တဲ့ဘက်တက်လိုက် ကိုကြည့်ရင်လည်းပဲတက်လိုက်တာပေါ့တက်လိုက်တယ်ပန်းပဲတက်လိုက်လို့ရှိရင်ပန်းမြင်တဲ့စိတ်ကလေးပေါ်လာတာပဲဟုတ်ပါဘူးတပည့်ကြအေးရေပဲတက်လိုက်ရင်ရေမြင်တဲ့စိတ်ကလေးပေါ်လာတယ်ဆိုတော့ခုနကအကြည့်ပေါ်မှာလာလာပေါ်တယ်နော်ကောင်းပြီဒါဖြင့်အကြည့်ပေါ်မှာဒါဖြင့်ခရကစက်ခုံစပဋိဒါဟောဒီမျက်လုံးမျက်လုံးမသေးခင်အကြည့်ကိုခွေးလေးရှိသေးတယ်ကွာဒီကြည့်ကိုကလေးကဒီဘက်ကအစင်းဘက်ကတက်လိုက်တာပေါ့ကွာတက်လိုက်တဲ့အခါကျတော့ အရေးကလေးသက်ဖွယ်ဒီမှာမြန်စိတ်ကလေးရဒကာရမတို့အလဲမှာမျက်လုံးထဲမှာပေါ်လာတယ်နော်အဲဒီမှန်လေးပေါ်မှာရိတ်လာထင်တာဒါမြန်စိတ်ကလေးလို့မှိုက်တာပေါ့သဘောကျဒါပြန်ဒကာရမတို့ဒီမြန်စိတ်ကလေးဟာဒီမျက်လုံးအကြည်လဲအကြောင်းရှိနော်ဟုတ်ကမြင်စရာပစ္စည်းတစ်ခုကမရှိဘူးရှိပါဘူးဒါပြန်မျက်လုံးကြည့်နေမြင်စရာပစ္စည်းနဲ့တဲ့လို့ပေါ်တာပေါ့ဗျာဟုတ်ပါဘူး မြင်စိတ်ကလေးအရေးကလေးရလေမြင်စိတ်နဲ့တူတဲ့အရေးကလေးအရေးနဲ့တူတဲ့မြင်စိတ်ကလေးမပေါ်လာဘူးလားပေါ်လာပါဗျာဒါဖြင့်ဒါစိတ်စိတ်ပေါ်တရားဓမ္မတွေဒါလေးကိုမိပါကြည့်နေတယ်ခမည်းပါကြည့်နေတယ်မင်းကိုယ်တိုင်မြင်ခဲ့သလားအိုးငါကိုယ်တိုင်မြင်ခဲ့တယ်ဆိုတော့ဒါလေးဒါလေးကမြင်တာကိုငါလို့ယူယူပလိုက်ကြတယ်မှန်ပါပါမြင်စိတ်ကလေးကမြင်တာကိုငါကမြင်တယ်လို့ယူပလိုက်မှန်ပါပါဒါဖြင့် မြင်စိတ်ကလေးဒီကားလို့ဆိုရင်ငါပဲလို့မြင်ကြပြီမြင်ကြပါဘူးဒါဖြင့်ဒကာဓမ္မတို့ဒါလေးကသက်ကာယဒါလေးအထင်ကငါကိုငါပဲလို့ထင်လိုက်တဲ့အတွက်ဒိဋ္ဌိသွားဖြစ်တယ်သဘောကျမြင်စိတ်ကလေးကမြင်စိတ်ပဲနော်ဒါလေးငါထင်လိုက်တော့ဒိဋ္ဌိပါဒိဋ္ဌိဖြစ်သွားတယ်ဆိုတော့ဘုရားရှင်တို့ဝိညာဏအတ္တတော်သမုပ္ပါဒတိ ဝိညာဏမြင်တတ်တဲ့သက္ကဝိညာအတ္တတော်ငါးခုရဲ့သမတုပတ္တိရှု၏ဆိုတော့တခါတက္ကရာတွေသွားဖြစ်တယ်။တဘောကြ။ဒါဖြင့်မြင်တာဒီဓမ္မတို့ယနေ့ရှင်းရှင်းလင်းလင်းပဲပြောပါတယ်။ငါလားမြင်စိတ်ကလေးပေါ်တာပဲလား။ဒါဖြင့်မြင်စိတ်ကလေးကဝိညာဉ်နဲ့ခန္ဓာပေါ့ဗျာ။စာလိုပြောတော့ဝိညာဉ်နဲ့ခန္ဓာဥက္ကမ။မှန်ပါပါ။အဲ့ဒီဝိညာဉ်နဲ့ခန္ဓာကဝိညာဉ်မို့သိတာမဟုတ်လားဗျာ။မှန်ပါပါ။နာကသိလို့ဖြစ်ပါ။ဖြစ်ပါပါ။ဒါဖြင့် အာရမဓမ္မတို့ဒါသည်နာငကူကလည်းမပါပါဘူးပါသေးလားမပါပါဘူးငကူကမှန်ကြီးမျက်လုံးအကြည့်မှန်တယ်ဟိုကမြင်စရာဝတ္ထုနဲ့တဲ့လို့ပေါ်လာတဲ့မြင်စိတ်ကလေးမှန်ပါပါမိခြင်းအိမ်နဲ့မိခြင်းဆန္ဒထိလိုက်လို့မိတော့ကလေးပေါ်သလိုမှန်ပါပေါ်လာတဲ့တရားလေးကိုသူတို့နှစ်ခုတိုက်ဆိုင်လို့ပေါ်လာတဲ့တရားလေးကိုငါမရှုပ်စီနဲ့မှန်ပါ သဘောကျငါမရှုပ်စင်တဲ့တရားဓမ္မတွေသတိပြလိုက်ပါတယ်ငါရှုပ်ရင်ကောင်းကောင်းပြောမှဆိုလို့နော်ကောင်းပြီဒါပြန်ဒီဥစ္စာဓမ္မတော့ငါမရှုပ်ရတဲ့အကြောင်းလည်းသိပလားသိပါပြီကောင်းပြီဒါပြန်ဒါမြင်စိတ်ကလေးပေါ်လာတာပဲဒီမြင်စိတ်ကလေးကပေါ်တယ်ဆိုလို့ရှိရင်ဖြင့်လူရှိပေါ်တယ်လို့လည်းတရားဓမ္မတွေသုတ်တန်နည်းကိုဘုရားကတန်းဟောတာနော်မြင်တယ်ဆိုရင်ဖြင့်မြင် တွေ့တဲ့သဘောလေးလည်းပါတာပဲခံစားတဲ့ဝေဒနာကိုပါတာပဲမှတ်တတ်တဲ့သင်ညာကိုပါတယ်လို့ဆိုတော့ဒကာဓမ္မတို့နာမခန္ဓာ၄ပါးပဲဆိုကြပါစို့သဘောကျလားနန္တရားဘယ်နှခုပေါ်လဲ၄ပါးသိပေါ်လာတယ်ဆိုတာသိနေတော့ဩဒါဒီမြင်ရတာကောင်းတယ်ဟုတ်လားအစရှိတင်နဲ့ပြောတော့ဒီမြင်စိတ်ကလေးဒီကားလဲဆက်လက်ရှင်းဖြင့်သူကြီးပေါ်တာမဟုတ်ဘူးသူနဲ့အပေါင်းဖော်နေတဲ့ကောပေါ်လာတယ်လို့ဆိုတာလေးမှတ်ထားလိုက်တော့မှဒါနန္ဒမပေါ်တာ ဆိုလိုက်ပါလားဆိုလိုက်ပါဘယ်နဲ့ဆိုကြနန္ဒမပေါ်တာလို့ဆိုတော့နန္ဒမခန္ဓာ၄ပါးပေါ်ချိုက်ဘယ်နှပါးပေါ်ပါလဲနန္ဒမခန္ဓာ၄ပါးပေါ်တယ်လို့ဓမ္မတွေကသိထားတော့ဩဒါနန္တရားပေါ်တာပဲအဲ့ဒီနန္တရားဓမ္မတို့ငါလားလို့မေးလို့ရှိရင်ငါလည်းမဟုတ်ပါဘူးငါဥစ္စာလားလို့မေးလို့ရှိရင်ဟုတ်ပါဘူးငါဥစ္စာလို့လည်းဆိုလို့မရဘူးငါလို့လည်းဆိုလို့မရဘူးနာငါလည်းငါဖြစ်လာမှာမဟုတ်ပါဘူးမှန်ပါဗျာ ငါဥစ္စာလို့ဆိုရမှာလဲခင်ဗျားတို့သိတဲ့အတိုင်းသူတို့နှစ်ခုတိုက်ဆိုင်လို့ပေါ်လာတဲ့နာမခန္ဓာ၄ပါးပါအဲ့တော့ဒါလေးသိတော့ဒါလေးယခုပေါ်လာတဲ့တရားလေးဆိုရင်လွယ်ပါမလွယ်ပါဘူးပေါ်လာတဲ့တရားလေးမှာသူ့မှာလဲိုစရာနာစရာဖြစ်တယ်ပြက်တယ်ဆိုတဲ့သဘောလေးကသူ့မှာငကိုကတည်းကသူ့သက်တမ်းကဒီလောက်ပဲရှည်မှာပဲမှန်ပါဗျာဒါလေးရှည်တဲ့အခါကျလို့ရှင်းဖြင့်ဒါလေးပေါ်လာတယ်ဒါလေးကပြက်သွားတယ်လို့ဒကာဓမ္မတွေကဘုန်းကြီးက ဝိပဿနာနောက်ကရှုပေးစမ်းပါလို့နောက်ကညာလေးလိုက်ပေးကြစမ်းပါဒကာရမတို့လို့သတိပေးလိုက်နော်အဲ့ဒါလေးဒါလေးကပေါ်လာတယ်ဆိုရင်မပြတ်ပေဘူးလားဒကာရမပြတ်ပါပါပြတ်သွားတာခဏပဲပြတ်တာပဲမှန်ပါမြင်ပြီးပြတ်တာပဲဒီမြင်ကလေးကမြင်ပြီးပဲနေတော့ပြတ်ပါပါဟောဘယ်နဲ့ကြောင့်ပြတ်ပါလိမ့်မလို့ဆိုတော့ဩငါမဟုတ်လို့ပြတ်တာပဲငါဥစ္စာမဟုတ်လို့ပြတ်တယ်ဒကာရမတပည့်ကြအဲ့ဒီကဲတော့ပေါ်တော့ကလည်းငါမဟုတ်ဘူး သဘောကျပေါ်တော့ကလည်းနန္ဒမလေးစက္ခုဝိညာဉ်စိတ်ကလေးပေါ်တာပဲနာမခန္ဓာ၄ပါးပေါ်တာပဲပေါ်တော့ကလည်းနာမခန္ဓာ၄ပါးပေါ်တာပဲပြတ်တော့လေ၄ပါးလုံးတစ်ပြိုင်နဲ့ပြတ်တာပဲပေါ်တော့လေ၄ပါးပေါ်ပြတ်တော့လေအဲ့တော့အော်ဒီဥစ္စာနန္ဒမဖြစ်ရနန္ဒမပြတ်တယ်လို့ဒကာဓမ္မတွေကနောက်ကနေပြီးရှုပေးတာပေါ့ဗျာရှုပေးလိုက်တဲ့အခါကျတော့ကိုဘုရားခင်ကိုရမကြီးက စကုဝိညာဏဒါစကုဝိညာဉ်မြင်စိတ်ပေါ့ဗျာအနိစ္စတော်ဟောပြတ်သွားပြီဇာနာတော်ပတ္တတော်အနိစ္စလို့မြင်အနိစ္စလို့ရှိတဲ့ပုဂ္ဂိုလ်မိစ္ဆာဒိဋ္ဌိပဟိတိမိစ္ဆာဒိဋ္ဌိပယ်ပြီကွာသူအောင်ဘာပဲတဲ့အဲမိစ္ဆာဒိဋ္ဌိဆိုတာတက္ကရာဒိဋ္ဌိဆိုတာဘာပဲအဲ့တော့ဒါလေးကိုဒကာဓမ္မတွေကငရုံးနဲ့ပေါ်တိုင်းပေါ်တိုင်းပြက်တယ်ပြက်တယ်ပြက်တယ်လို့ညာလေးနဲ့ကြည့်ကြည့်ပေးလို့ရှိရင်ဖြင့်ဒါပဲအကျိုးငါ ဆရာဘုန်းကြီးကကြည့်ခိုင်းဘုရားကကြည့်ခိုင်းပါလေမလုံးလို့မေးဖို့မလိုဘူးလားလိုပါပါဘုရားအိုးတရားဓမ္မတော့မသိလို့ခမည်းတော်တဏ္ဍာရှိတဲ့တက္ကအရိတိဆိုတဲ့ငရေမျိုးစိတ်ဖြုတ်နေတာတပည့်ကြဘာဖြုတ်ငရေမျိုးစိတ်ဖြုတ်နေတာကိုခမည်းတော်ကနဲ့ပြန်မှရှုမယ်တပည့်မှရှုမယ်ဆိုတော့ငရေမီကြီးပွားအောင်စောင့်နေတာနဲ့တဲတူမှန်ပါပါဘုရားဟိုအောင်မစောင့်ကြတော့အားလုံးကဓမ္မလေ မစောင့်နဲ့တဲ့စောင့်လိုက်လို့ရှိရင်ခொနဲ့ကပြောတဲ့အဓိပ္ပာယ်တက်ရောက်ပါတယ်မှန်ပါပါမရေမျိုးကြီးကြည်ပေါ်အောင်ဆိုင်ပြရေငတ်ပြရေဆိုတဲ့အဓိပ္ပာယ်ပါဘူးလားမှန်ပါပါဒါဖြင့်ငရေမိပဲတရားဓမ္မတို့ပွားလေဆိုပါလေဘယ်လိုဆိုကြပွားလေဆိုပါလေပွားလေဆိုပါလေဖြစ်ပြီဒီကလာနေတဲ့ဥစ္စာခွင်းတဲ့တရားဓမ္မတွေကဖြည်းဖြည်းမှပဲဖြုတ်ရမှာပဲဒီခုတော့ကိစ္စလေးတွေကရှိသေးတယ်ဒီလို စင်ကြယ်လဲပြီးဒီကလာမနေပါနဲ့တဲ့ခင်ဗျားတို့စင်ကြယ်လဲတော့နေမိအကောင်းမှန်ပါဗျာတပတ်ကြလားစင်ကြယ်လဲတော့နေမိအကောင်းပါဗျာဒါပြန်ပြောလိုက်တဲ့ဗဇက်ကစင်ကြယ်လေးနဲ့နေမိအကောင်းတာနဲ့စားလို့ရှိရင်မထေမိပါဘူးထေမိပါထေမိပါအမှန်တမ်းမဆိုးရဘူးလားအဲ့ဒါကြောင့်မြင်စိတ်ကလေးပေါ်လာလို့ရှိရင်လည်းမြင်စိတ်ကလေးကဖြစ်ပြီးပြတ်တယ်လို့နောက်ကမိုက်ကငါးပါးနဲ့ရှုရှုပေးရှုရှုပေးလိုက်တာဘယ်ကျုံးကရှုတာတုံးဆိုတော့ငရဲမင်းနိုင်တာလို့သာပြောလိုက် တပည့်ကြလားဘယ်ကျုံငါရှုတာငရဲမိငိမ့်တာလို့ဒကာဓမ္မတွေကမှတ်ပါငရဲမိတာလေးငိမ့်လိုက်တယ်ငရဲမျိုးစိတ်လေးသိမ့်လိုက်တယ်ရှင်းမလားဒါပါသိမ့်တာရင်ဒုံပါပေတာတုံးဆိုတော့တက္ကာရီတိဖြုတ်တာလေတပည့်ကြတက္ကာရီတိဖြုတ်တော့မှသူနဲ့ရှင်မရှင်မဒိဋ္ဌိတွေလည်းဥက္ကမောအကုန်မပြုတ်ဘူးလားပြုတ်ပါဗျာအဲ့တော့ဒကာဓမ္မတို့ဖြစ်တာရောပြက်တာရော အင်းဖြစ်ပြီးပြတ်တယ်လို့တရားဓမ္မတွေကနောက်ကနေသိပြလိုက်တဲ့အခါကျတော့ကိုပုဂ္ဂိုလ်သတ္တဝါဖြစ်တာပြတ်တာလားဟုတ်လားမှန်ပါပေါ်လာတဲ့ဓမ္မလေးဖြစ်တာပြတ်တာလားပေါ်လာတဲ့ဓမ္မလေးဖြစ်တာပြတ်တာဒါဖြင့်ကိုယ်တဏ္ဍာမှာဖြစ်တာပြတ်တာဟူသေးမှာဖြင့်ကိုယ်တဏ္ဍာမှာဖြစ်တာပြတ်တာဟူသေးမှာဖြင့်ဓမ္မတွေဖြစ်ဓမ္မတွေပြတ်တာပဲမှန်ပါဗျာဘယ်ဓမ္မကြည့်လိုက်ကြည့်လိုက်ဓမ္မဖြစ်ပြီတကားလားမှန်ပါဗျာပေါ်လာတဲ့ဓမ္မပေါ်လာတဲ့ဓမ္မပဲ ပြတ်တာလဲဩဓမ္မဖြစ်ဓမ္မပြတ်တာမှတပါးဒကာဓမ္မတွေဘာရှိသေးလဲအဲ့ဒီလိုဆိုလို့ရှိရင်ဖြင်းတဲ့မနေ့ကတည်းပြန်သွားလိုက်ပါတဲ့ဒီနေ့တော့ပြိဿသမုပ္ပါနဲ့သေချာချာပြနေတဲ့အတွက်တိဏဝိသိကိစ္စပုဂ္ဂိုလ်တ attva ပုဂ္ဂိုလ်မရှိပုဂ္ဂိုလ်လည်းမရှိဘူးတ attva လည်းမရှိဘူးဟူယုံမှားခြင်းကိုလွန်မြောက်သွားပြီ ပုဂ္ဂိုလ်လည်းမဟုတ်ဘူးတဲ့ဒီဓမ္မလေးကတတ္တဝါကောဟုတ်ပါဘူးအပုဂ္ဂိုလ်တတ္တဝါမဟုတ်တဲ့ဓမ္မလေးပဲဖြစ်ဖြစ်တဲ့အိဋ္ဌဓမ္မလေးပဲမဆိုလိုက်ဘူးလေအဲ့ဒီကဲတော့ကြာကြာနာနာဒကာဓမ္မတွေညာနဲ့ဆိုနိုင်လို့ရှိရင်ဖြင့်ဒိဋ္ဌိနဲ့ဝိသေစာရောပြုတ်သွားတယ်ဟုတ်ပါဘူးဘုကမောင်ဘယ်လိုတော့ဒိဋ္ဌိနဲ့ဝိသေစာရောပြုတ်သွားတယ် ရှိလေဒါလေးဖြစ်တယ်ပြက်တယ်လို့ဆိုတာလေညာနဲ့ကြည့်လိုက်တဲ့အခါကျတော့ဖြစ်မှုပြက်မှုလေးကညာနဲ့မှသာရှင်းရပါစီဒကာဓမ္မတို့တန်တရားများရှိသေးလားပုဂ္ဂိုလ်လားတ attva လားလို့ရှိပါဘူးဗျာအဲ့ဒါဒိဏဝိသိကိသောတာပုဂ္ဂိုလ်လည်းမဟုတ်တ attva လည်းမဟုတ်ဘူးတန်တရားတန်တရားမှကင်းမြောက်သွားသည်ဝါတန်တရားကိုလွန်မြောက်သွားသည်တန်တရားမရှိအောင်ဖြစ်သွားသည်ဟောတိဖြစ်ကမ္မန္တာပဲမှန်ပါပါဗျာဓမ္မလေးပေါ်တဲ့အခါမှာ ဖြစ်ပြီးပြောသွားတဲ့ဓမ္မလေးပဲပဲဒီထင်ပုဂ္ဂိုလ်တ attva ရဲ့လို့ဆိုကြမှာပါရလားမပါပါဘူးဗျာငကိုယ်တုန်းကကိုယ်ကဖြစ်တုန်းကတည်းကပုဂ္ဂိုလ်ဖြစ်တာလည်းမဟုတ်ဘူးမိမယောက်ျားတ attva ဖြစ်တာဟုတ်သေးရဲ့ဟုတ်ပါဘူးဗျာအဲ့ဒါမဟုတ်တာသိလိုက်တဲ့ဖြင့်ဝိသိကိစ္စကင်းသွားပြီပုဂ္ဂိုလ်လည်းမဟုတ်ဘူးတ attva လည်းမဟုတ်ဓမ္မဖြစ်ဓမ္မဖြစ်တာပဲလို့ဥပအောင်တို့ဆုံးဖြတ်ချက်ချနိုင်မလားချနိုင်ပါဘူးအဲ့ဒါတိဏဝိသိကိစ္စဟောတယ်တပည့်ကြလား ဒိဏဝိသိကိစ္စဆိုတာလွန်မြောက်ပြီးသောဝိသိကိစ္စရှိတယ်သူတဏ္ဏဝိသိကိစ္စဆိုလို့ရှိရင်လုံးဝမရှိတော့ပါဘူးတဲ့ဒီကမောင်ကျင်납ပြီနော်ကျင်납ပါဘူးဒီလိုမြင်တဲ့အမြင်လာလို့ရှိရင်ဒကာဓမ္မတွေကဩတို့ဟာဒီလိုသာမြင်ဖို့အရေးကြီးပါလားအပယ်လေးပါးပါလွတ်ရပါလေလို့သူတောင်းဖို့မလိုပါလားလို့မှတ်ရမလိုပါဘူးဗျာဒါဒီနှလုံးကိုတေချာမှမယ်ခင်ဗျားတို့ကအပယ်လေးပါးယောက်ျောင်းကိုတော့လုံနေတယ်အပယ်တော့လွတ်ပြရစီသူတောင်းနေ မလွတ်ဘူးစိတ်ချမှန်ပါပါသဘောကျမှန်ပါပါဘုရားကဓမ္မလေးပေါ်များလုံးနဲ့ဉာဏ်စိတ်ကလေးပေါ်လာတယ်အော်ဒါလေးကသိတိပြတ်သွားတာပဲလို့ဓမ္မတရားဓမ္မတွေကဥပဒနာဉာဏ်လေးနဲ့ရှုလိုက်တာပေါ့ဗျာရှုလိုက်သေးတဲ့ပြန်နေတဲ့အော်ဒီဥစ္စာလေးတွေကဓမ္မဖြစ်ပြီးဓမ္မပြတ်တာပဲဘုခမောင်ဆိုနိုင်မလားဆိုနိုင်ပါဘူးဓမ္မဖြစ်ပြီးဓမ္မပြတ်တာပဲလို့သာခင်ဗျားတို့ဉာဏ်ကလေးကဆုံးဖြတ်ချက်ချလိုက်စမ်းပါသဘောကျဆုံးဖြတ်ချက်ချနေတဲ့ပြန်နေတဲ့ ဒါအပယ်လေးဘက်မှလွတ်ရပါလေအေးလို့ဆူတောင်းတာကမလွတ်ဘူးသူကလုံးလုံးလွတ်လွတ်ပါသူကလုံးလုံးလွတ်သွားသေးလို့မှတ်ရမယ်သဘောပါကြဘာဖြစ်လို့လုံးလုံးလွတ်တုံးလို့ဥက္ကမောင်တို့တက္ကသစ်တို့ကိုမြတ်ရှိတို့မေးဖို့မလိုဘူးလားလွတ်ပါဘာလို့လွတ်ပါဒီပေါ်မှာရှိတဲ့ဒီပေါ်မှာဒိဋ္ဌိဝိသေသရှိသေးလားမရှိပါဘူး။ဒါခင်ဗျားတို့ခန္ဓာမဟုတ်လားမှန်ပါပါခင်ဗျားတို့ခန္ဓာပေါ်မှာခင်ဗျားတို့ငါပဲဟုတ်လား ငါဟုတ်မဟုတ်ကလားလာသေးရလားမလာတော့ငါလည်းမရှိဘူးငါဟုတ်မဟုတ်ကလားဆိုတော့တန်တရားရောမရှိပါဘူးမရှိတော့လေးတွေဝိရိယပြုတ်မနေဘူးလားပြုတ်ပါဘူးအဲ့ဒါဖြင့်ငါတို့ကဒီခန္ဓာပေါ်မှာဒီဝိညာဉ်နဲ့ခန္ဓာဆိုတဲ့စိတ်ကလေးကိုငါလားငါမဟုတ်ကလားဒီနှစ်ခုလားနေတယ်မှန်ပါဗျာတပည့်ကြငါလားဆိုတော့ငါငါဆွဲလိုက်တော့ဒိဋ္ဌိငါမဟုတ်ကလားဆိုတော့ဝိသိကိစ္စဘုခမောမှန်ပါဗျာငါလို့ဆွဲလိုက်တော့ဒိဋ္ဌိပါဗျာ ငါဟုတ်မဟုတ်ကြလားလို့ဆိုတော့အဲ့တော့ငါလည်းမဟုတ်လို့ဓမ္မပဲဟုတ်လားငါဟုတ်မဟုတ်ကြလားလို့လည်းတွေးလို့ကြမဟုတ်ဘူးဓမ္မဖြစ်ဓမ္မဖြစ်တာပဲဆိုတော့ဘာကြံသေးလဲကြံပါဘူးဒိဋ္ဌိယောဂိစ္ဆာကြံသေးလားကြံပါဘူးဒါဖြင့်ငါတော့မရှိပါဘူးဒီဥစ္စာငါဟုတ်မဟုတ်ကြလားလို့လည်းတွေးတော့ကြလည်းမလိုပါဘူးလိုသေးရဲ့လိုပါဘူးအဲ့ဒီတော့ငါလည်းမဟုတ်ကြောင်းသိငါဟုတ်မဟုတ်ကြလားဆိုတဲ့တန်တရားလည်းမရှိတာ သေချာတဲ့တဲ့ဒိဋ္ဌိဝိသေချာအတွဲလိုက်ပြုတ်မှန်ပါဘူးပြုတ်ပြီးသားဖြစ်နေတာဒါညာနဲ့ကြည့်လိုက်သိနေတဲ့ပြန်နေတဲ့ဖြစ်ပြမြင်လိုက်သိနေတဲ့ပြန်နေတဲ့ဒီနှစ်ခုကပြုတ်မသွားဘူးလေပြုတ်သွားပါဘူးကောင်းပြီဒါဖြင့်ဒီနှစ်ခုကဒီညာမလာရင်မပြုတ်ဘူးနော်မှန်ပါဘူးဒီညာမလာလို့ရှိရင်သူ့နောက်ကမြင်တာလေးဟာငါမြင်တာပဲဆိုတော့ဟောဒီဒိဋ္ဌိလိုက်တာမှန်ပါဘူးဥပဒနာမလိုက်ရင်ဒိဋ္ဌိလိုက်မှန်ပါဘူးတပည့်ကြငါမြင်တာပဲဆိုတော့ဒိဋ္ဌိမလိုက်ဘူးလိုက်ပါဘူး တခါတည်းကြရတဲ့အခါကျတော့မြင်တော့မြင်တာပဲမြင်တာလေးကငါဟုတ်ကဲ့လားလို့ဝိသိကိစ္စကလိုက်ချင်လိုက်တပတ်ကြတခါတည်းဒိဋ္ဌိလိုက်တယ်တခါတည်းကြတော့ဝိသိကိစ္စလိုက်တာတဲ့ငါကိုကလည်းငါမြင်တာမှဟုတ်မှာဟုတ်ကဲ့လားလာချင်လာသေးတော့မှန်ပါပါတခါတည်းကြတော့ဗာလိုက်ဝိသိကိစ္စလိုက်တခါတည်းကျတော့ငါကိုမြင်တယ်ဆိုတော့ဒိဋ္ဌိကငါမြင်တာဟုတ်မှာဟုတ်ကဲ့လားဆိုတော့ဝိသိကိစ္စအဲ့ဒီဒိဋ္ဌိနဲ့ဝိသိကိစ္စကတရားဓမ္မတို့ ဥပဒနာညာမလာလို့ရှိရင်သူတို့နှစ်ခုတစ်ခုလိုက်ပရိစ္ဆေသမုပ္ပါမှာသဘောကျလားမြင်တာဟာငါပဲဆိုတော့ဒိဋ္ဌိလိုက်မြင်တာငါဟုတ်မှဟုတ်ကြလားဆိုတော့ဝိသိကိစ္စလိုက်တော့ဒိဋ္ဌိလိုက်ဝိသိကိစ္စလိုက်တော့မောဟလိုက်တာမောဟဆိုတော့ဝိဇ္ဇာသင်္ခါရဝိညာဉ်သွားပြန်ပရိစ္ဆေသမုပ္ပါဆက်မသွားဘူးလားဆက်ပါပါအဲဒိဋ္ဌိဆိုတော့လောဘမဟုတ်လားဒိဋ္ဌိဆိုတော့လောဘနဲ့တွဲရနော်ခင်ဗျအဲ့တော့တဏှာဥပါဒာကံလိုက်မှန်ပါ ကဲဥပက္ခဏညာမလိုက်လို့ရှိရင်ဖြင့်အဝိဇ္ဇာသင်္ခါရဆိုတော့တဏှာဥပါဒံကံဆိုတော့မလိုက်ပဲဘူးဩော်ဒါဖြင့်ဒကာဓမ္မတွေဒါခနဲ့ကြောင့်ဒိဋ္ဌိဝိသေကိစ္စကဒကာဓမ္မတို့ဝိသေကိစ္စရိဥဒ္ဓမောဟကြောင့်လဲဥပါဟုတ်အပေကြရပါဒိဋ္ဌိဒီဥသောတဏှာကြောင့်လေအပေကြပါဩော်ဒါဖြင့်ဘာလို့နေပါလိမ့်မလဲလို့ဆိုတော့သုံးဖြတ်ချက်ချတဲ့ညာရှေ့ကမနေလို့မှန်ပါပါ တဘောကြမှန်ပါဗျာဆုံးဖြတ်ချက်ချတဲ့ညာရှိပါဗျာရှိကဒါဖြင့်ဥပဒနာညာမလားလို့ပဲမှန်ပါဗျာဒီနေ့ပိုရှင်းအောင်ပြောပါတယ်မှန်ပါဗျာပိုရှင်းကြရှင်းပါဗျာကဲဥပဒနာညာမလားလို့ရှိရင်ဖြင့်တဏှာဥပါဒံကံတော်ကောင်းမှန်ပါဗျာဝိဇ္ဇာသင်္ခါရတော်ကောင်းမှန်ပါဗျာဘာဖြစ်ရလာရမယ်ဒါသေးသေးချာချာမှတ်ပါဥဆိုင်တို့ဒါသေးချာချာမှတ်ပါခင်ဗျားတို့ကတမင်ညဟောနေတယ်လို့အောက်မေ့မနေနဲ့ဒီဥစ္စာဖြစ်စဉ်ကြိုက် ဒါဖြုတ်ရင်ဖြုတ်မဖြုတ်သွားတော့ဆိုတာသေချာသေချာအောင်လို့ပြောနေတာမှန်ပါပါဗျာဒီမှာကောင်းကောင်းကျင့်တတ်ပါကျင့်တတ်ပါဥပဒနာညာနာခင်ဗျားတို့သွင်းကိုမသွင်းနဲ့ခဏကဝိဇိကိစ္ဆာတော်ကောင်လာမဟုတ်လားမှန်ပါဗျာဒိဋ္ဌိတော်ကောင်မှန်ပါဗျာဒိဋ္ဌိဆိုတာလောဘသာတန်ဒိဋ္ဌိကသံယုတ်တံကိုလောဘလာတယ်ဆိုတော့ဒိဋ္ဌိကဝင်နေပြီမှန်ပါဗျာကဲဒါဖြင့်ဒကာဓမ္မတို့ဥပဒနာညာမဝင်လို့ရှိရင်မြင်စိတ်ကလေးပေါ်၌ဥပဒနာဖြစ်ပျက်ကိုမရှိလို့ရှိရင်ဖြင့် ဒကာဓမ္မတို့ပရိစ္ဆသမုပ္ပါအစကရင်လည်းစလိုက်တာပဲမှန်ပါဗျာအလယ်ကရင်လည်းဖောက်ဆိုင်မှန်ပါဗျာတပည့်ကြမှန်ပါဗျာဩဒါဖြင့်ဝိပဿနာသမာဓိဋ္ဌိမှာတပည့်ဖြင့်ကဲမဲ့ယူမဲ့လူလုံးဝမတွေ့တော့ဘူးမှန်ပါဗျာဒကာဓမ္မတို့ဘယ်လိုစမဲ့ချင်ဝိပဿနာသမာဓိဋ္ဌိမှာကဲမဲ့ယူမဲ့လူရှိပါဗျာကဲသူမလာလို့ရှိရင်ခင်ဗျားတို့ပဲဆုံးဖြတ်ချက်ကြပါတဲ့မြင်းစိတ်ကလေးကိုမြင်းစိတ်ကလေးနောက်ကပရိစ္ဆသမုပ္ပါဖြစ်စဉ်အတိုင်းဘာလာကြုံလို့မဲတဲ့အခါကျတော့ကိုယ်တဲ့ဒီမှာခန္ဓာဖတ်တာ သိစရာဒီမြင်မှာခန္ဓာ၅ပါးတဲ့ဆိုတော့ဝေဒနာပါပြီးသားမဟုတ်ဘူးနိဝေဒနာသိစရာတဏှာမလားဘူးလားတဏှာဖြစ်เสียဥပါဒနာဖြစ်เสียကဲဒါကတဏှာဒိဋ္ဌိလားလို့ဖြစ်ရတယ်ဖြစ်ထွေမှန်ပါဗျာရှင်းမလားဝိသိကိစ္စလာတော့မှဆိုတော့ဒီမြင်တာလေးဟာဘာရဲ့လို့သူမဝေဖန်နိုင်တော့ဘူးမှန်ပါဗျာအဲဘ누구ကမြင်ပါလိမ့်မလို့မြင်တာဘယ်လိုပါလိမ့်မလို့ပြောမပြောရပါဘူးဆိုတော့ဝိသိကိစ္စလာဒီမြင်တာလေးကိုဘာရဲ့လို့မသိတာနဲ့ဓမ္မရဲ့လို့မသိတာနဲ့ ဝိသိကိစ္စဆိုတော့မောဟမဟုတ်ဘူးမောဟဆိုတာအဝိဇ္ဇာအဝိဇ္ဇာပြည့်စရာသင်္ခါရပြည့်စရာဝိညာဏလို့ဆိုတော့တခါတည်းဓမ္မတို့တန်တရားနဲ့ထိုးဆင်းပါမဆင်းဘူးလားအဲ့တော့တန်တရားအစအဝိဇ္ဇာတဏှာကဆိုတာပေါ်လာတပတ်ကြလားတန်တရားအစအဝိဇ္ဇာတဏှာပါအဲဒိဋ္ဌိကအတွင်းမဟုတ်ဘူးတချို့နေရာဘုန်းကြီးကတန်တရားအစဒိဋ္ဌိကလည်းပါတာပဲရိပ်မိဗလားဩဒါဖြင့် ဘယ်ဓမ္မတို့ဒီရေးဟာတည်ကြည့်တဲ့ရေးပါလားလို့သွမ်းမြောင်သွမ်းပါမှန်ပါဗျာရှင်းမလားရှင်းပါဗျာဒီရေးဟာခင်ဗျားတို့ဆံမရှိရေးမရှိခြင်းမရှိတာကိစ္စမရှိဘူးမှန်ပါဗျာတပည့်ကြတပါဆံမရှိရေးမရှိခြင်းမရှိဘာဖြစ်တယ်မစားရုံမရှိအပေတော့မကြောက်မှန်ပါဗျာမစားရုံမရှိတယ်အပေတော့ကြောက်အခုတော့ဓမ္မတဲ့ဆံမရှိရေးမရှိခြင်းမရှိမှသာကြောက်နေတယ်အပေကြောက်မှမကြောက်ပဲမှန်ပါဗျာ ဟုတ်ဘူးလားအဲ့တော့အလွယ်ကြီးလွယ်နေတယ်လို့ပြောလိုက်မပြောလိုက်ပြောလိုက်ပါဗျာအဲ့ဒါဒကာဓမ္မတို့အရေးကြီးတာကိုအရေးကြီးတယ်လို့မသိဘူးမှန်ပါဗျာတပတ်ကြလားအရေးကြီးတာကိုအရေးကြီးတယ်လို့ပြောတာမကြီးတာကိုတော့ကြီးတယ်လို့သိထားတယ်အရေးကြီးတာကိုတော့ကြီးတယ်လို့မသိဘူးမကြီးတာကိုတော့ကြီးတယ်လို့ဩဖြစ်မှပြရလေခင်ဗျာနဲ့ခင်ဗျားတို့အာရိခက်ပါလားလို့ပြောရတော့မယ်အရေးကြီးတာကဒိဋ္ဌိဝိသိစာဖြစ်ဖို့မှန်ပါတယ် ခင်ဗျားတို့ရေးကြည့်တာကအိန္ဒိယနဲ့ရွှေနဲ့ငွေနဲ့ဟုတ်လားစားတော့ပြည့်ပြည့်စုံစုံနဲ့နေဖို့ကိုရေးကြည့်နေတယ်မှန်ပါဗျာခင်ဗျားတို့ရေးကြည့်နေတာကတူတူပြောကြဆိုဒိဋ္ဌိဖြစ်ဖို့ရေးကြည့်နေတယ်မှန်ပါဗျာဘုရားကရေးကြည့်တာကဒိဋ္ဌိဖြစ်ဖို့ရေးကြည့်နေတယ်မှန်ပါကဲကိုလိုကြီးကဘာပြောပြောတို့ကတော့ဒုကြိုက်တာဒုလုံးမယ်ဆိုပြီးကာလာဒကာတော်မတွေလည်းကန့်လန့်လုံနေတဲ့အဓိပ္ပာယ်ပါတယ်ပါပါဗျာမပါဘူးလားရှင်းမလားရှင်းပါ ဘာရောဘုရားဓမ္မတို့ခင်ဗျားတို့ဘုရားကြိုက်တာကဒိဋ္ဌိအရေးကြီးဆုပ်စေခြင်းနဲ့ခင်ဗျားတို့ကဒိဋ္ဌိမရှိရင်နေမဖြစ်ဘူးငါငါ့အိမ်နေမှမရှိရင်တဲအောက်ကြတယ်သူများအိမ်နေရတာတပတ်ကြလားအဲကိုဆံကိုစီနေမှချက်မစားနိုင်လို့ရှိရင်ဖြစ်သူများမျက်နှာကြည့်ရတာတဲအောက်ကြတယ်အဲ့တော့နိဗ္ဗာန်ပါထောင်ဒါလေးရင်လို့အောင်မဒိဋ္ဌိဖြစ်အောင်ရိမ့်မိဗလားဘာအရေးကြီးလို့ပြ။ဒါလေးရင်လို့အောင် ဆရာကအရေးကြီးတာကဒိဋ္ဌိချုပ်အမှန်တော့ကဒိဋ္ဌိရေးကြီးရှိဘူးရမယ်သူပါမှားကြလားမှားပါပေါ်ကြအခုတနေ့တနေ့ကိုရောင်းဝယ်ထွက်ကြတာဘာလို့ဖို့တော့လို့မေးကြလို့ရှင်းဖြင့်အိုးငါရှိလို့လေငါစားဖို့ငါစားဖို့ငါဝတ်ဖို့ငါတန်ခါသမီးလေးတွေလှလာပါပါလူချင်းတူတူသူချင်းများများဖြစ်ဖို့ ဘာတော့ဆိုတော့ဒိဋ္ဌိဖြစ်ဖို့ကိုဗျမှန်ပါပါရိပ်မိကြဘာဖြစ်ဖို့ဒိဋ္ဌိဖြစ်ဖို့ပါဗျာအဲဒိဋ္ဌိဖြစ်ဖို့တဲ့အဲ့ဒီကနည်းနည်းပြည့်စုံရှိရင်ဒါတပည့်ရဒိဋ္ဌိခွာအောင်မယ်တပည့်ကြအနာမျိုးစုံပေါက်ပြီးမှသေတော့မှကြံတော့မှပျောက်တောက်စားပျောက်ဆေးစားအောင်မှဆိုတော့မရဘူးလွန်ပြီးကျွန်းပြီးရိပ်ပြီဗလားဒါတော့ပြောရင်ရှိတယ်လက်တင်ရှိသေးလားရှိပါဘူးခိုင်းဓမ္မတွေခင်ဗျားတို့လမိသားဂျုံမိသားမကူကြတော့ဘူးလား သဘောပါလားပါလို့ကြမဲ့တယ်ခုရမှာပဲဗျနော်ခုရမှာပဲဥပအောင်မခုရင်တော့မဖြစ်ကုန်မဖြစ်ဘူးဆိုတာသဘောကျကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီဒိဋ္ဌိကြောင့်ခဏကစပြီးတရားရှိတယ်ကအကုသိုလ်ဟူတွေသူ့ကြောင့်မှန်ပါပါကုသိုလ်ဟူတွေနိဗ္ဗာန်မရောက်တာလဲမှန်ပါပါကဲကုသိုလ်ဆိုရင်နိဗ္ဗာန်ရောက်ဖို့မှန်ပါပါသူပါလာရင်မရောက်မရောက်ပါဘူးသဘောကျဒါဖြင့် ကုသိုလ်တွေဒါနကုသိုလ်သီလကုသိုလ်ကိုကြောက်เสียမရှိဘူးသူဝင်ဝင်ရှုပ်တာနဲ့ကြောက်နေမှန်ပါဗျာရှင်းကြဗလားဒါဖြင့်ဒကာရမတို့မြင်တာလေးကမြင်တဲ့ဓမ္မလေးပေါ်လာတာမဟုတ်လားမှန်ပါဗျာပေါ်လာပြီသူဒီကားလို့ဆိုလို့ရှိရင်ဖြင့်သူပေါ်ပြီးပြက်သွားတဲ့သဘောမှတော့ဘာရှိသေးတယ်မရှိပါဘူးသင်္ခါရအိဋ္ဌပဲသင်္ခါရကပေါ်လာတာပြက်သွားတာကအိဋ္ဌပဲသဘောကျအဲ့ဒီနောက်ကသင်္ခါရအိဋ္ဌကိုမြင်တဲ့ မက်ကလေးမှမလိုက်လို့ရှိရင်ခင်ဗျားတို့ပရိစ္ဆာသမုပ္ပါနှမျိုးတစ်မျိုးမျိုးတော့လာတော့မှန်ပါဗျာမလာဘူးလားမှန်ပါဗျာအဲ့တော့ဒကာဓမ္မတို့ဒိဋ္ဌိဝိသိကိစ္စကြောင့်အပယ်ရောက်ရတာလို့ဆိုတာကိုသိကြပါလားသိကြပါဗျာဘယ်နဲ့ကြောင့်ဒိဋ္ဌိဝိသိကိစ္စခင်ဗျားတို့အပယ်လေးပါးတန္တရာထဲမှာပို့ထားပါလိမ့်မလို့လို့မေးတော့အိုးဥပဒနာညာတပည့်တွေကဘယ်တော့မှမလိုက်လို့ဒီဖြေပဲထွက်တယ်မှန်ပါဗျာတပည့်ကြပါလားဘာဖြစ်လို့ပါလဲဥပဒနာညာမလိုက်လို့ပါဗျာ ဝိပဿနာညာမလိုက်လို့ဒိဋ္ဌိနဲ့ဝိသိကိစ္ဆာကကြီးနောက်ကလိုက်မြင်စိတ်နောက်ကဘာလိုက်တာများနေတယ်ဒါဖြင့်ဒကာဓမ္မတို့ဘယ်တော့ဝိကတကတံကတော်ဆိုတော့တိဏဝိသိကိစ္ဆောတဲ့ဝိသိကိစ္ဆာလွန်မြောက်သွားပြီလို့ဆိုတဲ့အိဗယ်ဘယ်ပါတော့ပါရဲလားဖြစ်ဖြစ်ရှိမှသာလဲလွန်မြောက်တာပေါ့လားကိုင်းလာပြီရှင်းတော့ဗလားဒါရင်မြင်တာလေးဟာဒကာဓမ္မတို့ဘုရားဟောတော်မူတာနဲ့ကြိုက်သွားပါပြီ သကုဝိညာဏအနိစ္စတော့ဇာနာတော့ပတ္တတော့မိစ္ဆာဒိဋ္ဌိပရိတိသကုဝိညာဏယခုမြင်တဲ့စိတ်ကလေးကိုဇာနာတော့သိသောပုဂ္ဂိုလ်ပတ္တတော့ရှုသောပုဂ္ဂိုလ်ဟာဝါမြင်သောပုဂ္ဂိုလ်ဟာမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိပရိတိပဲဆိုတော့ဒီနောက်ဝိရှိကုန်ပြပါတယ်ကွာတဲ့ပြပါတဘာကြပြပါမပြဘူးလားပြပါသိကြပါလားပြပါဒါဖြင့်ဒီလိုပြလိုက်တော့မှဩ ပဋိစ္စသမုပ္ပါပြတ်တာဆိုတာပါလားဆိုတော့ပေါ်လာမှန်ပါဗျာမှန်ပါဗျာဘယ်လိုပါလဲဒကာဓမ္မတို့ပဋိစ္စသမုပ္ပါပြတ်တာအဲဥပဒနာညာသည်ဘယ်နဲ့ကြောင့်ရှုခိုင်းကြုံဆိုတော့ဒကာဓမ္မတို့သကုဝိညာဉ်ဆိုတဲ့မြင်ရကလေးနောက်ကဒိဋ္ဌိဒိဋ္ဌိတဏှာတွေလိုက်လာလို့ရှိရင်လည်းပဋိစ္စသမုပ္ပါဆက်ချီရဲ့မှန်ပါဝိသိကိစ္စမောဟလိုက်လာလို့ရှိရင်လေတန်တရားဆက်ချီရဲ့ဒါကြောင့်ဥပဒနာညာလေးဖြင့်အမြန်ပေါ်အောင်လုပ်ပါဆိုတဲ့ဥစ္စာဒကာဓမ္မတို့ အပေသန္တရာဖြတ်တာသူပဲပေါ်ကြအပေသန္တရာဖြတ်တာရှင်းမလားဒါဖြင့်အခုဟာတန်မြင်ရပြောနေတာလားအမြင်ပြောနေတာလားအမြင်ပြောနေတာပါခင်ဗျားတို့ရှေ့တယ်မဲ့ဒါဥပက္ခဏဉာဏ်ဝင်ဝင်ပါသဘောကျလားမဝင်သူတို့ကလာမှာပဲလာမှာပါမဝင်လို့ရှင်တဏှာဥပါဒံကံတော်ကောင်အဝိဇ္ဇာသင်္ခါရဝိညာဉ်တော်ကောင်လာမှာပါမလာဘူးလားလာမှာပါဒါကဘုရားလက်တားလို့မရဘူး ဒကာဓမ္မတို့ဘုရားဝတ္တလို့ရမှာတရားဘုရုတားမှရမလို့အဲဥပဒနာမနဲ့တားမှပဲရမှာရှင်းမလားအဲ့တော့ခင်ဗျားတို့ဘုရားကိုယ်ကိုယ်ပါ ਈ တရားကိုယ်ကိုယ်ပါ ਈ ရှင်ဘုရားကဲတော်မှာဘုရားတပည့်တော်ပဲလေးဘက်မှာလောက်ပြန်ရှင်ဘုရားမှာတော့ကိုယ်စားစရာမရှိဘူးဆိုခင်ဗျားတို့အော်ပြီးဘာလုပ်လို့မရဘူးဒီအတန်းကပို့မှာပဲတပည့်ကြဒီတရားကငါကခင်ဗျားတို့စဉ်းစားကြည့်စမ်းပါလားအပေကဘ누구ကိုလိုက်တာတန်းဆိုတော့တရားကပို့လိုက် အပေသေးတဲ့ပုဂ္ဂိုလ်များအပေရောက်သွားတာလည်းဘယ်သူပို့လိုက်တာဒီဒီတရားတွေကပို့လိုက်တာပဲမှန်ပါဘူးဒါကြောင့်တက်လာပြန်တော့လည်းတရားကြောင့်တက်လာမှန်ပါဘူးပို့လိုက်ပြန်တော့လည်းတရားကြောင့်ပါအဲဘုရားကြောင့်ပါကုန်ပါဘူးမှန်ပါဘူးပါလားမပါပါဘူးတဲ့တရားဟောတိုင်းဖြစ်နေကြတာရှင်းမလားနော်ဘုရားကဘယ်နဲ့ကျေးဇူးများအိုးဘုရားကျေးဇူးများပါသူကျေးဇူးတော်ဆုံးဂုဏ်တော်နန္ဒဆိုတာသူပြောလို့ဒီလမ်းပိတ်လမ်းသွားလမ်းသိတာမှန်ပါဘူးမပိတ်ရင်လည်းဒါနဲ့ပိတ်ကြကွာသွားချင်တဲ့ဒါနဲ့သွားကြကွာမှန်ပါဘူး ဒါသူပေါ်လို့ပြီလားသူမပေါ်လို့ရှိရင်ကျတော့ဒီလမ်းမှာဖုံးနေတာပဲမှန်ပါဟုတ်လားဒီဖြန်းလောင်းတွေ့သေးရလားတွေ့ပါဘူး။ကဲဒါပြင်အဲ့ဒီကျေးဇူးတော်ရဲ့အရှင်ဘုံတော်အနန္တဆိုတာကပေါ်သေးဘူးလားပေါ်ပါဘူး။အဲ့တော့ကိုသူပြောတဲ့အတိုင်းလိုက်နာလို့ရှိရင်ချွတ်တို့သည်ဘာလိုက်နာဖရာလိုက်နာရလားတရားသူပြောတဲ့တရားကိုဒီလိုလိုက်နာနေတာလားဆိုတော့တရားကိုလိုက်နာနေတာမှန်ပါဘူး။သဘောကျ။ကောင်းပြီဒါပြင်ဓမ္မတို့ ဝိကတကရံတိဏဝိရိကိစ္စဆိုတဲ့ဥစ္စာဥက္ကမောင်ရှင်းမလားရှင်းပါပြီဗျာဓမ္မဖြစ်ပြီဓမ္မဖြစ်ပြီအဲ့ဒါကိုဘာနဲ့ကြည့်လို့ပြောတာလဲမှန်ပါပါဘုရားကဏ္ဍဉာဏ်နဲ့ကြည့်လို့ပြောပြောနောက်တကယ်မက်ဆေ့ဉာဏ်နဲ့ကြည့်လို့ပြောပြောမှန်ပါပါသဘောကျလားဥပဒနာဉာဏ်ကမရပြီးတဲ့ပုဂ္ဂိုလ်မှလည်းဥပဒနာဉာဏ်ရှိကပါရတာပဲမှန်ပါပါမမရသေးတဲ့ပုဂ္ဂိုလ်မှလည်းဥပဒနာဉာဏ်ပါရတာ ရှင်းမလားရှင်းပါပြီဩမဲ့ရတဲ့ပုဂ္ဂိုလ်များတော့ဥပဒနာရှုဖို့ရမရှိဘူးထမရဲလို့သွားအောင်မေ့မနေနဲ့ရှုပြီးမှသူတို့လည်းဘုံညာလာတာပဲမှန်ပါပါရှင်းမလားအဲ့တော့ဘ누구ဖြစ်ဖြစ်ဥပဒနာရှေ့ကသွားရတာကြီးပဲလို့မှတ်ပါဘုရားတော်လို့မေးတော့အတုမရှိတဲ့ဘုရားလို့ဆိုညာသူလည်းဥပဒနာရှေ့သွားပြီးမှပဲဒကာဓမ္မတို့နိဗ္ဗာန်မြင်တာပဲမှန်ပါပါရှင်းပါပြီနော်ကောင်းပြီဒါပဲဒကာဓမ္မတို့တိဏ္ဍဝိသိကိစ္စဆိုတဲ့ဥစ္စာကို ဝိသိကိစ္စလွန်မြောက်ပါဗလားခမရတို့ခမရတို့ဓမ္မဖြစ်ဓမ္မပြတ်တာကိုရှုတဲ့အချိန်မှာရှင်းကြပါလားရှင်းပါပါအဲ့ဒီလိုဆိုလို့ရှိရင်ဥပအောင်တို့ခမောင်တို့ဥဝါတို့ဘာမှမကြောက်ဘူးဘာမှမကြောက်ဒိဋ္ဌိဝိသိကိစ္စဒီဒီနှစ်ခုလာသေးရလားမလာပါဘူးဒီမှာကြည့်ပါရဟဓမ္မတို့ဒီဥပဒနာကလာနေတာကိုဗျာဥပဒနာကလာနေဒီမှာဥပဒနာရှေ့က၅ခုလာတယ် ရှင်းပြီနော်ရှင်းပါပြီဥပါဒနာ၅ခုလာနေတာတွေကတဏှာဥပါဒံကံတွေကလာနေသေးရဲ့လာပါဘူးအဝိဇ္ဇာသင်္ခါရဝိညာဉ်တော့ပါလာပါဘူးဒါဖြင့်အပယ်လေးပါးတကားပိတ်တယ်ဆိုတာဘာဘာလေးမလုံးဆိုတော့ဟိုတကားကြီးကိုဘယ်သူမှသွားမပိတ်နိုင်ဘူးမှန်ပါပြီဒီကတကားကိုကျေးဇူးပြုမဲ့အပယ်လေးပါးသွားကြောင်းတရားပြတ်သွားလို့တကားပိတ်တယ်ပြောတယ်မှန်ပါပါတကားရှိတာမဟုတ်ဘူးတပည့်ရလားတကားရှိလို့ရှင်ဟိုဖွင့်ပေးမဲ့တရဝံကိုကျုပ်လာတယ်ဖွင့်ပေးပါအောင်ဆိုဖြည်းဖြည်းမှဝင်ရမှာပေါ့ဘယ်ဟုတ်မလို့တဲဦးတဲ့ရဲ့ရောက်သွားတယ် ယုံကြည်ဗလားကောင်းပြီဒါဖြင့်တရားဓမ္မတို့အဲ့ဒါစဉ်းစားမိတဲ့အခါကျတော့ဩဒီဓမ္မသဘောတိုင်းဖြစ်ရအပဲရောက်သွားတာကိုဒီဓမ္မတဏှာဥပါဒံကံသဘောတိုင်းအဝိဇ္ဇာသင်္ခါရသဘောတိုင်းမရောက်ပါဘူးလားအဲ့တော့ဒီဓမ္မကိုကျွတ်တော့မလားဥက္ကမတို့ကဥပါဒေတို့ကတားမြစ်ပြတ်စုဗျာကဲပေါ်လာတဲ့ဓမ္မလေးဖြစ်ပြရှုဗျာရှုလိုက်တဲ့အခါကျတော့ဥပဒနာညာကမတားဘူးလားတားပါဘူးရှင်းမလားရှင်းပါဥပဒနာညာတားလိုက်တော့ခေါင်းကတဏှာဥပါဒံကံ မလားဘူးမလားဘူးဘုရားသင်္ခါရမလားပါဘူးအော်ဒါဖြင့်အပယ်လေးပါးတကားပိတ်တယ်ဆိုတော့ဘာဟုတ်မလဲအနာကအကြောင်းဖြတ်လိုက်တာပဲမှန်ပါပါဘုရားမထာမထာပယ်သွားမယ်အနာကအကြောင်းတွေပါတော့ဖြတ်လိုက်ပါဘုရားအော်ဒါဖြင့်ဒကာဓမ္မတို့အပယ်တကားပိတ်ပြစီတပည့်တော်ဖြင့်ဒီလူကတန်းကပေးရကန်းရတဲ့အတွက်ဒီဘုရားအကြောင်းကနေလောက်ရတဲ့အပယ်လေးပါးဘယ်ခါမှမလာရပါလို့ဘုရား ဒီလိုတော့မရှိဘူးဆိုရင်ဒီလာမယ့်အကြောင်းတွေကတန်းနေတာမရှိရင်မရှိရင်လာမယ့်အကြောင်းတွေကဘယ်နဲ့နေတာတန်းနေတော့ဩနင်တောင်းတော့တောင်းတာပဲတောင်းဝင်မဲ့သွားစီပဲတောင်းဝင်မဲ့သွားစီတယ်တပည့်ကြသွားမယ့်အကြောင်းမှကိုမြတ်ရှင်မဖြတ်လို့ရှင်သွားရမှာဟုတ်ပါပါဗျာတပည့်ကြဘုက္ခမောင်ကကျင့်တတ်ပါကျင့်တတ်ပါဒါဖြင့်တောင်းနေတာနဲ့ကိုယ်ရင်ဖြတ်လိုက်တာနဲ့ဘယ်ကအောင်မြင်လဲ တောင်းနေတာကတော့ပြည့်ကျင်မှပြည့်မနော်မှန်ပါဗျာသဘောကျလားတောင်းနေတာကပြည့်ကျင်မှပြည့်ပါဗျာပြည့်ကျင်လို့ရှိရင်လည်းခင်ဗျားတို့အဲ့ဒီထဲမှာသူပါအောင်မပြည့်ပါဟောဒီဥပဒနာညာမပါဘဲနဲ့ပြည့်ကုန်ပြည့်ဘူးဒီနေ့ရှင်းရှင်းလင်းလင်းပြောပါမယ်တဲ့တောင်းတော့နေတာပဲတဲ့တောင်းလို့မပြည့်နိုင်တဲ့ကရှိသေးတယ်ကွာသရာတိလသုတ္တစာကပညာဒီ၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှာပြည့်တယ်တဲ့ဒီ၅ပါးနဲ့မပြည့်စုံရင်မပြည့်ပါဘူးဒါဖြင့် ဝိပဿနာဆိုတော့သဒ္ဓါလည်းပါတယ်သီလရောပါပါသုတ္တရှားမြင်ရောပါပါအဲရှားကရောပါပါအဲပညာရောပါပါသူ့ကြောင့်လွတ်တာရိမ့်မေဗလားအဲ့တော့ခမရတို့ပါဏာသပါဠိတော်မှာကိုတော်တိုင်းဟောတယ်သူကတောင်းနှင်းပြည့်တာမဟုတ်ဘူးကွာဒီ၅ပါးနဲ့ပြည့်စုံမှာပြည့်တယ်ဆိုတော့ဒီလောက်ပါမှပြည့်တာပြောတာပဲမှန်ပါပါရိမ့်မေဗလားရိမ့်ပါသဒ္ဓါသီလသုတ္တရှားပညာဆိုရဲဒီတရားမပါဘဲနဲ့ဆူတောင်းလို့ရှင်မပြည့်ပါဘူးတဲ့ဓမ္မတို့ ဒါပညာမပါရင်မပြည့်ဘူးပေါ့ဗျာမှန်ပါဘူးပညာပါရင်ပြည့်ပါဗျာအဲပညာပါရင်ပြည့်တယ်ဆိုတာဟောဒီဥပဒနာပညာလေးနဲ့သာခင်ဗျားတို့ပဲရှေ့ဖြစ်ပြတာရှုခင်ဗျားတို့တောင်းသေချာပြည့်ဒီတရားတွေမှမလာပဲပြည့်ရောပေါ့ဗျာမှန်ပါဗျာငါဥပါဒံကံမလာရင်ဘယ်နဲ့လဲပြည့်ပါဗျာဝိဇ္ဇာသင်္ခါရမလာရင်ပြည့်ပါဗျာဒေါသဒေါကပရိဒီဝမလာရင်ပြည့်ပါဗျာကဲတော့ဖြင့်တရားဓမ္မတို့ဘယ်နဲ့ကြောင့်ပြည့်တုံးတော့မဲတော့ဩအလုံးလုံးပြီလို့ပြည့်မှန်ပါဗျာဘယ်လိုဆုံးဖြတ်ချက်ချမှန်ပါဗျာအဲ့ဒါခင်ဗျားတို့က သူများပြောဆောင်ကြတဲ့ရောင်နေပါနဲ့ဒီမှာအမြင်ပြထားပါပြီအမြင်ပြထားပါပြီဒကာဓမ္မတွေကအဲတောင်းဟဲ့တောင်းဟဲ့လို့ဆိုတော့တောင်းမနေနဲ့ဟုတ်ရိမ့်မိဗလားတောင်းဟဲ့တောင်းဟဲ့သာဆိုတဲ့လူသေးုံမရှိမဲတကယ်တမ်းပရိစ္ဆေသမုပ္ပါပြတ်မှာခန္ဓာကိုယ်ကြီးကပရိစ္ဆေသမုပ္ပါခန္ဓာကိုယ်လို့ဆိုတာလူတိုင်းသိပြီးသားပါမှန်ပါပါဒီလိုပဲလှည့်သွားမှာပဲမှန်ပါပါမပြအောင်ပြအောင်လုပ်တဲ့ပုဂ္ဂိုလ်မှရင်လှည့်မယ်ပြအောင်လုပ်တဲ့ပုဂ္ဂိုလ်ဆိုရင်မလှည့်ပါဘူးမလှည့်ဘူးဆိုတော့ ဒီဥပဒနာလုံးလုံးနေတဲ့ပုဂ္ဂိုလ်ကဒီနောက်လာမဲ့ပြိဿသမုပ္ပါဥက္ကမဘာလို့ဖြတ်ပါလဲဖြတ်တာထောက်လိုက်လို့ရှင်းဖြင့်ကျုပ်ပဲလေးပဲလို့ကဘာလေးလို့ဆိုဖို့လိုသေးလားမလိုပါဘူးဗျာမဖြတ်တဲ့ပုဂ္ဂိုလ်ဆိုရင်ကျုပ်ပဲလေးပဲလို့ကဘာလေးဆိုမှသူကစင်တိုင်းကောင်းမှာပဲမကောင်းဘူးလားအဲ့ဒါခင်ဗျားတို့သူများပြောတဲ့ညာကိုခင်ဗျားတို့ညာဆုံးမနေပါနဲ့အခုအမြင်ကိုလမ်းဆုံးပါ မှန်ပါပါဒီမှာဥပဒနာရှေ့ကထားလိုက်တဲ့ဒါပြတ်မပြတ်ပြတ်ပါပါအပေတော်မဲ့တရားတွေတန်တရားလည်းမဲ့တရားတွေပြတ်ပါပါဒါကိုတော့မပြတ်ဘဲနဲ့ခင်ဗျားတို့ကအလကားနေအစုလေးတင်တောင်းနေတယ်ဖြတ်တဲ့လို့ကိုတော့မလုပ်ဘူးဒါတွေတော့ငါတွေသူတွေထင်းနေမယ်ဆိုရင်ရပါမလားမရဒါတွေပဲလာမှာပဲအဲလာသေးနဲ့တပင်နေတဲ့ဥက္ကမောက်တားလို့စီလို့မရဘူးမရပါဘူးသဘောပါလားပါပါတောင်းနေတာဖြင့်ဓမ္မတို့အလုတ်အလုတ်ခွင်ဝင်မှသေးကြတယ် ဘယ်လိုဆုံးမြတ်အလုတ်ကုန်မှသေကြပါဗျာအဲအလုတ်ကုန်မှသေကြတယ်ဆိုတဲ့ဥစ္စာအမတမရှင်းပါတယ်ဒကာရမတို့ကောင်းပြီဒါဖြင့်စုတော်ပြည့်မပြည့်တောင်မှပညာဥသိမလို့ဆိုတော့ဥပါမေပညာဆိုတာကခန္ဓာဒိဋ္ဌိဖြုတ်တာဗျာမှန်ပါဗျာရှင်းမလားရှင်းပါဗျာကောင်းပြီဒါဖြင့်ဒကာရမတို့ဝိသိကိစ္စလွန်မြောက်ပလားတဲ့ဗာနဲ့ လုံးမလွန်မြောက်မယ်ဆိုတာကပေါ်ကြပါပါနောက်ကပရိစ္ဆာသမုပ္ပါမဆက်မရင်လွန်မြောက်တာပဲမှန်ပါပါဆက်မရင်ဝိရိစ္ဆာနဲ့ဒိဋ္ဌိဝိရိစ္ဆာလာတာပဲမှန်ပါပါရှင်းပြီနော်မှန်ပါပါမနေ့ကတော့ဗဇပြောနဲ့ဒကာဓမ္မတွေဘုန်းကြီးရှင်းပေးတယ်ယနေ့တော့အလုတ်ခွင်နဲ့ရှင်းပေးတယ်လို့မှတ်ရမှန်ပါပါဘုရားဘယ်ဟာသာသေးကြတာဒါဝိတိဖြတ်ပြတာပရိစ္ဆာသမုပ္ပါဖြတ်ပြတာသေးကြပြီနော်ဩဒါဖြင့်ငါတို့တဏ္ဍာမှာ ဒီဘုရားတော့ဆရာဘုန်းကြီးဟောတာဟုတ်ပါတယ်ဒီပေါ်လာတဲ့စိတ်ကလေးတွေကိုဖြစ်ပြရှုလိုက်လို့ရှင်းရင်ဖြစ်ပြရှုလိုက်လို့ရှင်းရင်နောက်ကြောင်းတွေအကုန်ပြတ်တယ်လို့ဆိုတော့အဲအခုလာမဲ့ဒီဘုရားမှာဒီဘုရားအကြောင်းတွေဒီဘုရားကနေပြီးသွားမဲ့အကြောင်းတွေတော့ပြတ်တာပေါ့လေကိုကနောက်တော့မှမိုက်ခဲ့တေခဲ့ဝေခဲ့တာတွေကနောက်ကြောင်းတွေကတော့ပြတ်မှပြတ်ပါမလားလို့ဒီဟာကိုလေခင်ဗျားတို့တန်ရမလားနဲ့နောက်ကဟာတွေပါဒကာရမတို့ အဟောတိကံဖြစ်တယ်လို့ဆုံးဖြတ်ရချာဘယ်လိုဆုံးဖြတ်ရချာနောက်ကတွေပါဟောတိကံဖြစ်တယ်ဆိုတဲ့ဥစ္စာသိကြအောင်ပြောပါမယ်တဲ့ဒကာဓမ္မတို့မဂ္ဂင်၅ပါးက၈ပါးဖြစ်ရင်ဟောတိကံဖြစ်တာပဲတပည့်ကြမဂ္ဂင်၅ပါးက၈ပါးဖြစ်တယ်ဟောတိကံဖြစ်တယ်ဆိုတော့ဩဒါဖြင့်အခုအခုဟာလည်းတပည့်တွေတို့ကြောက်ပါဗျာဒီဘဝသေသွားမှလည်းကြောက်ပါနောက်ကတွေကဝင်ပြီးတွန်းလိုက်မှလည်းကြောက်ရသေးတယ်ဗျာဆိုတော့ ငါးပါးက၈ပါးဖြစ်အောင်ပို့လုပ်လိုက်ရင်အေးသွားတာပေါ့မှန်ပါဗျာသဘောကျပါလားဘာလုပ်ရမလဲငါးပါး၈ပါးဖြစ်အောင်လုပ်ဖို့များအလွယ်လေးပါဗျာဟုတ်လားခင်ဗျားတို့ငွေစုတဲ့အခါကျတော့ရော့သွားတာကြိုက်သလားဘယ်လောက်ရှိအောင်လို့စုအောင်ကတော်မလဲတိုးစုကြသလားဒီနဲ့တိုးစုလိုက်တာပေါ့ ရှင်းပြီခလားတိုးစုလိုက်လို့ရှင်းဒါပုံမပြီးမလုံတော့ဘူးလားအဲ့တော့ငွေကြတော့တိုးစုရှင်းတယ်ဒီ၅ပါးက၈ပါးဖြစ်မှာတော့တုံးမြောင်ကြောက်တယ်ဆိုလို့ရှင်းတော့သွားမြတဲ့လမ်းသွားရုံမရှိမှာပဲဟုတ်ပြီဘူးလားဒါဘုန်းကြီးကနာအောင်ဆိုတာလားခင်ဗျားတို့ပြင်းတာကြောင့်ပေါ်လာတယ်လက်တယ်လားပြင်းတယ်ပေါ်လာတယ်ရှစ်ပါးပြည့်တော့ကိုအခုเจ้าနဲ့ဖြတ်တာမဟုတ်နောက်เจ้าနေပါဖြတ်ချင်ဟုတ်ကဲ့တပည့်ကြပါ ၈ပါးပြည့်တော့ကိုနောက်ပါကြောင်းပါဆက်ပါအဲအခုကြောင်းလဲပြနောက်ကြောင်းလဲပြသိကြဗလားသိကြပါဘူးကောင်းပြီဒါဖြင့်ဒကာဓမ္မတို့ခုနကပြောခဲ့တဲ့အတိုင်းငါးပါးတဲ့မရဖဲနဲ့၈ပါးပြည့်စုံလောက်ကြပါဆိုတာတိုက်တွန်းလိုက်ပါတယ်နေရကြပါလားကမိစ္ဆာဒိဋ္ဌိပယ်ရပါလားပယ်ရပါဘူးသကဝိဇ္ဇာနာအိဋ္ဌာတောဇာနာတောပတ္တတောမိစ္ဆာရိတိပဟိတိတန်ရုပ်ပါဠိတော် ဒီမြင်စိတ်ကလေးကိုအနိစ္စလို့ဖြစ်ပြီးပြတ်တယ်လို့သာခင်ဗျားတို့ဟောဒီမဂ္ဂင်နဲ့သာရှုပါတဲ့။တမာရိဋ္ဌိမဂ္ဂင်ဒီထဲမှာပါပါပြီတဲ့။မပါသေးဘူးလား။ပါပါပါ။တမာရိဋ္ဌိမဂ္ဂင်ပါယုံမင်းလားအနာဂတ်ကြောင်းနေများပြတ်သေးလား။နာဂတ်ပါပါ။ဒါဖြင့်ဘယ်နဲ့ကြောင့်ပြတ်ပါလိမ့်မလို့ဆိုတော့သူ့ကိုယ်ကဒိဋ္ဌိခွာလို့ဒိဋ္ဌိအဆက်မလာတာ။မှန်ပါပါ။ဒိဋ္ဌိခွာလို့ဒိဋ္ဌိအဆက်မလာတာ။သိကြပါလား။ဒိဋ္ဌိခွာတဲ့အတွက်ဒိဋ္ဌိအဆက်မလာတာ။အဲနေရကြပြီတဲ့။ တမာရိတွေဝင်တဲ့တဲ့အမြင်မှဝင်လာတဲ့တဲ့အမြင်မှဝိဇ္ဇာကိုလာသေးရဲ့မလာပါဘူးမလာတော့ဒိဋ္ဌိရောဝိသိကိစ္စရောမသေးလားဗျာသေးပါဘူးအဲ့ဒါဒိဋ္ဌိဝိသိကသေးတာကိုတိဏ္ဍဝိသိကိစ္စရောလို့ဆိုတာဒါပါပဲသူသေးတာကိုဆိုတာပါသဘောကျအဲ့တော့ရှုတာရှင်းလို့ရှင်းဖြင့်နောက်ဝိသိနောက်နှစ်ခုမလိုက်တာပဲဥပါဘူးရှုတာမရှင်းရင်တော့လိုက်လိုက်လိုက်မယ်ဆိုတော့ဩဒါဓမ္မဖြစ်ပြီဓမ္မပြတ်တယ်မြင်စိတ်ကလေးဖြစ်မြင်စိတ်ကလေးပြတ်တာမှတော့ဘာမှမရှိဘူး နာမြင်တာလည်းမဟုတ်ဘူးသဘောကျလားမှန်ပါပါမြင်တာတွေကလို့ဆိုရင်ဖြင့်သူတစ်ပါးလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးလို့ဆိုဓမ္မကမြင်တာပဲမှန်ပါပါသဘောကျမှန်ပါဓမ္မအမြင်ဓမ္မကလည်းပုဂ္ဂိုလ်လေးလားတ attva လေးလားလို့တန်တရားမရှိတယ်ဓမ္မကဓမ္မပဲလို့မှတ်လိုက်မှန်ပါပါဒီလိုဆုံးမြတ်တဲ့ချလိုက်ပြီးတာပဲဒိဋ္ဌိယောဂကြီးစာပြုတ်ထွက်သွားမှန်ပါသိကြပါလားသိကြပါပါဩဒါဖြင့်အနန္တရေးကြည့်တဲ့ချက်မို့ဘုခမောင်ရေနိုင်သုံးမှတ်တည်းပြောနေမှန်ပါပါ ကတိဏဝိသိကိစ္စသဘောကျပါလားကျပါပါအလုတ်ဝင်မှနော်မှန်ပါပါအလုတ်ခွန်ဝင်တော့ကိုဒကာရမတို့အနာဂတ်ပရိစ္ဆသမုပ္ပါဘာဖြစ်သွားလဲကျပါပါဒါသုမတော်မင်းနဲ့ပြည့်တာလို့ပါမှန်ပါပါအပယ်လေးပါးမှလွတ်ရပါလို့ဆိုတာသုတောင်းလို့ပြည့်သွားတာလားသူလမ်းစဉ်ဖြတ်လိုက်လို့ပြည့်သွားတာလမ်းစဉ်ဖြတ်လိုက်ပြည့်သွားတာရှင်းပြီနော်ရှင်းပါပြီကောင်းပြီဒါဖြင့်လမ်းစဉ်ဖြတ်ကိုသေချာချာဂရုစိုက်ပါဆိုတာလေးနဲ့ဆိုပဲခင်ဗျားတို့ မေတ္တာရှိထားပြီးပြောပေးနေတယ်လို့မှတ်တာပေါ့မှန်ပါပါဒါဖြင့်ဒါဒကာရမတွေမျိုးလုံးသိပေါ်တယ်ထို့တူပေါ့ဗျာဒီတဲကမြင်စိတ်တင်ရှုခြင်းရှုဒီတဲပါလေမြင်တဲ့ဝေဒနာရှုလဲတူတူပဲမှန်ပါပါတပတ်ကျသင်ညာရှုရောတူတူပါအတူတူပဲလို့ဒကာရမတွေတခုရှုကုန်ပါသွားတာကြီးပဲလို့မှတ်ပါကောင်းပြီဒါဖြင့်သောတာဝိညာဉ်ဒီတိုင်းကာဏဝိညာဉ်ဒီတိုင်းသူအနိစ္စတာမြင်လို့ရှိရင်ဖြင့်မိစ္ဆာဒိဋ္ဌိအကုန်ပြုတ်မှာပဲမှန်ပါပါ မနောဝိညာဏဆိုတာလေးနည်းနည်းပြောပါဦးမယ်ဒကာဓမ္မတို့ဒကာဓမ္မတို့ကနာဝန်းထဲမှာမနောကြည်ဆိုတာရှိတယ်နှလုံးသွေးအကြည်လေးတွေရှိရေကြည်လေးပေါ့အဲ့ဒီရေကြည်လေးကိုဒကာဓမ္မတွေအိမ်မှာရှိတဲ့ပစ္စည်းဘက်ကိုလှည့်လိုက်ဒီကနေလှည့်လိုက်နော်လှည့်လိုက်လို့ရှင်ဟိုထဲမှာရှိတဲ့ရွှေလေးငွေလေးတွေကိုအင်းနှလုံးသွေးထဲမှာမြင်တဲ့သဘောလေးမပေါ်ဘူးလားအဲ့ဒါမနောဝိညာဉ်လေးပေါ်တာပဲဒီကမနောကြည်နဲ့ ဟိုတိတ္တာထဲမှာထားတဲ့ပစ္စည်းနဲ့တိုက်မိလို့ပေါ်လာဓမ္မယုံနဲ့တိုက်မိလို့ဟောဒီမနောဝိညာဉ်စိတ်ကလေးပေါ်လာအဲ့ဒီမနောဝိညာဉ်စိတ်ကလေးကလည်းခေါင်းကပြောတဲ့အတိုင်းသူခန္ဓာ၄ပါးနာမခန္ဓာ၄ပါးနဲ့တပြိုင်နက်ပေါ်လာတယ်သဘောကျလားအဲ့ဒါလေးလည်းမနောဝိညာဏအိစ္ဆတောဇာနာတပတ္တရောမိစ္ဆာဒိဋ္ဌိဗဟိတိလောက်ပါဒါလေးကဖြစ်ပြီးပြက်တယ်လို့ရှုပေးပြီတော့သဘောကျလားဖြစ်ပြီးပြက်တယ်လို့ရှုပေးလိုက်တော့ကိုမကင်ဘဏ္ဍာဝင်လာငါးပါးငါးပါးဝင်လာတော့ ဒိဋ္ဌိဝိသေကိစ္စဘယ်နဲ့နေတော့ပြတ်ဒိဋ္ဌိအစဉ်ဆက်လာသေးလားမလာပါဘူးဝိသေကိစ္စမလာပါဘူးဒါဘယ်နဲ့ကြောင့်မလာပါလိမ့်တရားဓမ္မတို့မဲ့ဘူးအေးသူလမ်းစဉ်ဖြတ်လိုက်လို့မှန်ပါဘူးဥပဒေကြီးသူလမ်းစဉ်ဖြတ်လိုက်တာမဟုတ်ဖြတ်လိုက်ပါခင်ဗျားတို့မရှိဘဲနေတော့သူလမ်းစဉ်တိုင်းဖြောင်းမသွားဘူးဖြောင်းသွားပါဘူးအဲကျန်တာငါပဲဆိုတော့တဏှာဥပါဒံကံလာမှာပဲမှန်ပါဗျာကျန်တာငါမဟုတ်ဟုတ်ကလားလို့လှုပ်ချင်လို့ရှိရင်ဖြင်းလဲဝိသေကိစ္စလာအောင်မှာပါ ဝိဇ္ဇာသင်္ခါရလာမှာပဲမလာပဲဘူးလားကောင်းကောင်းရှင်းမလားရှင်းပါပြီဩဒါဖြင့်ဒါလေးရှိကဒကာရမတို့ထည့်ပေးပါငယ်ကြံစည်တဲ့စိတ်ကလေးကလည်းကြံစည်ပြီးပြတ်တာပဲကြံစည်တဲ့ဓမ္မလေးကပေါ်ပြီးကြံစည်တဲ့နေရာမှာဝန်းထဲမှာပေါ်ဝန်းထဲမှာပဲနှလုံးသွေးထဲမှာပေါ်နှလုံးသွေးထဲမှာပဲပြတ်သွားတာပဲလို့ညာလေးနဲ့လိုက်ပြလိုက်တာပေါ့ဟုတ်ပါဘူးဘာကြလိုက်ပြလိုက်တဲ့အတွက်ဒကာရမတို့ပဋိစ္စသမုပ္ပါဆိုတဲ့တန်တရားဆက်ရကြီးဟာ ခမည်းတော်ညံကနေဖြတ်ချလိုက်တာပါသေချာလိုက်တာမှလွန်လို့မှန်ပါဗျာဟုတ်ကဲ့မောင်မသေးကြဘူးလားသေချာပါဗျာအဲ့တော့ဓမ္မပါပဲနဲ့တရားဟောလို့လည်းမဖြစ်ဘူးဓမ္မပါပဲနဲ့ပြတ်ပါတယ်ဆိုတော့လည်းဘယ်သူမှမယုံဘူးမှန်ပါဗျာအခုတော့ဘယ်နဲ့နေတာယုံပါယုံပါတယ်သေချာအမြင်ပြတာကိုမှန်ပါဗျာခင်ဗျားတို့ရထားတဲ့ခိုက်တာပဲဒိဏံသီဖတ်တော့ဖတ်တာပြည့်စရာဝေဒနာဒီတဲ့ဝေဒနာပါပါနေတယ်မှန်ပါဝေဒနာပြည့်စရာဒိဋ္ဌိတဏှာဆိုလည်းဟုတ်တာပဲဒိဋ္ဌိဆိုရင်မှန်ပါ ဝေဒနာဖြစ်เสียဟုတ်လားဒီမှာဝိသိကိစ္စလာတော့ဝေဒနာကြောင့်အဝိဇ္ဇာလာအောင်မှာပဲလာပါပါမလာဘူးလားလာပါပါလာမာရီရှိနေတာခမည်းတော်ကရတာဝေဒနာဖြစ်เสียတနာသာလာနေတာဟိုတနာလည်းအဝိဇ္ဇာပါပြီးသားပေါ့ပါပြီးသားပါဗျာဒီတိုင်းမနေဘူးလားနေပါဗျာအဲ့တော့ဝေဒနာခုနကပြောခဲ့တယ်ဝေဒနာရှုရှုမနောဝိညာဉ်စိတ်ရှုရှုရှုလိုက်လို့ရှိရင်တော့ဖြင့်နောက်ပရိစ္ဆသမုပ္ပါနေရာမှာမဲ့ဝင်နေတဲ့အတွက်လာနေကြနိယမတရားရှိဥပါဒ်ပြတ်သွား ပြက်ဘူးလားပြက်ပါဘူးလာနေကြနေ့မှတရားပြက်သွားတော့ဩငါတို့ဖြင့်ဒီသံတရားဓမ္မငကိုကလဲခဲ့တာပေါ့နေ့မှအတိုင်းလဲနေလို့မှန်ပါပါငကိုတော့ကနေ့မှအတိုင်းဆိုတော့ဆောင်းပြီးနှွေနှွေပြီးမုံမိုးပြီးတော့ဆောင်းဒကာဓမ္မတော့လှဲ့နေတာဘယ်သူကဖြတ်ပေးမယ်လို့ရှိသေးတယ်ရှိပါဘူးအဲ့ဒါမိုးရွာဆွနေပူ၆မိုးရွာဆွနေပူ၆တာလှဲ့နေတာပဲမှန်ပါပါအားရလို့များရှိသေးရဲ့ရှိပါဘူးသဘောကျလားမိုးရွာရင်နေပူရင်နောက်တခါတော့ဘာလုပ်ပြန်နော် အမခင်များတို့မို့ပဲဒီဥစ္စာကြီးသဘောကျနေတာကူသဘောကျနေတာမိုးရွာဆိုနေဘူး၆ဆိုတဲ့ဥစ္စာတလိ္ဆာမြရိပ်မိဗလားမိုးရွာဆိုရတဲ့တလိ္ဆာမတော်တဲ့တဲ့တလိ္ဆာဘယ်သူကထိမိုးဆုံးပေးသေးတယ်ဟမ်နေဘူး၆တဲ့အခါကျတော့လေတရားဓမ္မတွေသူသိတယ်တယ်ဘယ်သူကထိမိုးပေးသေးတယ်သဘောကျအဲ့ဒါမိုးရွာဆိုနေဘူး၆ဆိုတာဒီဥရုနေမှာလှဲ့နေတယ်ဥရုနေမှာလှဲ့တာကို ဒီတ attva တွေအကုန်ခန်းနေရခန်းနေရတော့ဒကာရမတို့ဟောကြောက်ပေါက်မှုလဲဥဒုလောက်မှနေတော့ခံရမှာပဲမခံရပဲဘူးလားကောင်းကင်မှုလဲနဲ့ယဉ်နာမှုကောခံရပါဘူးခံရမှာပဲအသားရည်တွေတွန်းလိုက်မှုကောခံရပါဘူးဘာလို့လို့နေမှာပါဗျာနေမှာဖြစ်နေနေမှာကိုခမည်းတော်ကသူကတော့နေမှာပဲကျွတ်တော့ဒီလောက်ကလော့အောင်နေမယ်ဆိုရင်ဖြစ်တာဒီလောက်ကလော့အောင်နေမယ်ဆိုတော့ဓမ္မလာကြီးနဲ့တပည့်ကြဓမ္မလာရဲ့ဥက္ကမဝင်နေတယ် လုပ်ပါလားအခုတော့ဒါလောင်လုပ်နေတော့မိုးရွာဆိုနေကူ6တန်းသူတို့ပါနေမပါဘူးလားပါပါကဲဒါဖြင့်ဒကာရမတို့ပြင်မို့ဆင်မို့ချိန်လေးရှိသေးရှိပါဘယ်လိုဆိုကြပါပြင်မို့ဆင်မို့ရှိပါဒါတချို့နည်းနည်းကြံတော့ဥပကြီးလို့ဆိုနည်းနည်းကြံတော့ဘယ်နဲ့ဆိုကြနည်းနည်းကြံတော့လည်းကတနေ့ပြောမနှုံနဲ့တော့သတိပေးရသေးတယ်နည်းနည်းလေးကခင်ဗျားတို့ကသိနှုတ်ချင်တယ် နည်းနည်းတော့နှုတ်တာလောက်မိုက်တာပဲရှိမလားရှိပါဗျာရှိသေးရဲ့လားရှိပါဗျာ gain ဒါဖြင့်ဒကာရမတို့မနောဝိညာဉ်စိတ်ကလေးကိုလည်းမနောဝိညာဏအိစ္ဆာတော့ဇာနာတော့ပတ္တတော့မိစ္ဆာရိတိပဟိတိမှန်ပါပါကဲမိစ္ဆာရိတိမနောဝိညာဉ်ကိုအနိစ္စဒုက္ခအနတ္တရှိမှာတဲ့ငါတင်သူတင်မိစ္ဆာရိတိဖြစ်မယ်မှန်ပါဗျာငါတင်သူတင်တော့မိစ္ဆာရိတိပါဗျာဟိုငါကြံစီဘယ်လောက်တဲ့တုံးကွာဥက္ကမောင်ကြွားလုံးနေပါလို့မှန်ပါဗျာဒီတိုင်းမနေဘူးလားအဲ့ဒါကိုတဲ့မနောဝိညာဉ်အိစ္ဆာပါသေးရလား မနောဝိညာဉ်ငါကြံစီဘယ်လောက်တဲ့တုံးဆိုတော့မနောဝိညာဉ်ငါထည့်လိုက်ဘူးလားအိုးငါကြံလို့ဒီပစ္စည်းတွေကဒီအိမ်ရောက်လာတာပေါ့ကွာဟောငါဥစ္စာတွေထည့်လာတယ်မလာဘူးလားလားအဲ့ဒီတည်းကဒီပရိစ္ဆေသမုပ္ပါကိုတရားဓမ္မတို့ဒီပြောတယ်ဆိုတာကပုဂ္ဂိုလ်ကလည်းမပြောနိုင်ဘူးဟောဒီဓမ္မလေးကပြောတယ်မှန်ပါဘူးဝိပဿနာမရှိတဲ့ဓမ္မလေးကပြောတယ်မှန်ပါဘူးငါကြံတာဟုတ်ကဲ့မော तू ကပြောတာဒိဋ္ဌိလောဘကပြောတာမှန်ပါဘူး ဟောငါကြံလို့ဘောကဟောဒီပစ္စည်းငါကိုယ်တိုင်ဟောကင်ပြမမင်းမနှုတ်ရုပ်ဆံမပြောက်ပြနိုင်တဲ့ပစ္စည်းဥပါဒံကလည်းတခါတော့ပြောလာတာပဲကာယကံမစီကံနဲ့လည်းတခါလဲဝဇက်ကလည်းပြောတော့တာပဲကာယကံနဲ့လည်းဟုတ်မှလည်းညှို့ထိုးပြလိုက်တယ်ဒါအကြည့်စားငါကြံစီကောင်းလို့ဟွန်းပစ္စည်းတွေတပုံကြီး အစရှိစီနဲ့ဒီဥစ္စာဒကာဓမ္မဥပဒနာရှုလို့ပြောတဲ့တန်လားဥပဒနာမရှိလို့ပြိဿမှုပါဆင်းလာတာလားသိကြပါလားသိကြပါလားခင်ဗျားတို့ကတော့လူကြီးမှုပြမသိမှဆိုလို့ထုတ်ဖော်နေရတယ်ဩအပယ်ထုတ်ဖော်နေတာကိုမှန်ပါဗျာရိပ်မိဗလားကွာဦးကြီးကြွားကြံသေးလားမကြွားနဲ့လူကြီးကသိကြွားကြံတယ်နော် လူကြီးကသိကြွားကြတယ်ကြွားတာဘယ်သူကကြွားတယ်ဆိုတာဥက္ကမောလက်သက်ပေါ်ပါလားပေါ်ပါပါဘယ်လိုဒိဋ္ဌိတို့ဒိဋ္ဌိကကြွားတယ်တဏှာကကြွားတယ်ဥပါဒံကကံကရောအိုးကံကငါပြောနားထောင်ကြမှာกว่าဆိုတော့ဝစီကံငါပြောရင်လည်းမင်းတို့မရှုပ်ပါနဲ့မင်းတို့မိမတွေဟာအစရှိပြီနဲ့ဝစီကံကလည်းမလာဘူးလားမလာပါဘူးကာယကံကမင်းတို့သွားလို့ရှိရင်ဒီဥစ္စာထားမြောက်မဟုတ်ဘူးငါထားသွားမယ်ဟောကာယကံကလည်းမှန်ပါပါ ဒါဘာဖြစ်လာတာတုံးတော့မေးတော့အိုးငါပယ်သွားလိုက်ဦးမပြောတာရင်းမိလားကြွားလုံးထုတ်တာမဟုတ်ပါဘူးရင်းမိကြပါလားဒါပြိဿနုပါဆက်တာခမည်းတော်ပြောတဲ့အတန်ကတဏှာကပြောတဲ့အတန်ဥပါဒံကပြောတဲ့အတန်ကံကပြောတဲ့အတန်မှန်ပါပါဒါတွေချုပ်သွားလို့ရှိရင်လူသေးဖြစ်မှာပေါ့ဗျာမှန်ပါအခုဒါတွေပြောနိုင်ဆိုနိုင်တယ်ဆိုတော့သိကြကြသိကြပါတဏှာပြောတဲ့အတန်ကော မရှိဘူးလားရှိပါဘူးအဲဥပါဒံကပြောတဲ့သံကိုကံကပြောတဲ့သံကိုရှိတယ်တဲ့ဝိတက်ကဝိဇ္ဇာကဝစီသင်္ခါရောဆိုပဲဗျာတကယ်ဝစီသင်္ခါရကံကလည်းပြောရဲ့ပဲသဘောပါကြဒါဖြင့်ကြွားတဲ့ပုဂ္ဂိုလ်ဂုံထုတ်ခြင်းတဲ့ပုဂ္ဂိုလ်အင်းဘ누구ကထုတ်တာတုံးဆိုဟောဒီပရိစ္ဆေသမုပ္ပါကထုတ်တာဗျာဒီပရိစ္ဆေသမုပ္ပါကဘာတော့အပေသွားမဲ့အကြောင်းဗျာ ရင်းမိဗလားအဲ့တော့ဂုံထုတ်တဲ့လူပဲသွားကိုပဲဆိုတော့သိကြတယ်သိကြပါဘူးမသိကြဘူးလားသိကြပါဘူးကောင်းပြီဒါကလည်းငါရဲ့လို့ပေါ်လာလို့ပြောတာနော်မှန်ပါငါမရှိသေးလိမ့်မယ်မလာဘူးလေခင်ဗျာပြောပါတယ်ဟမ်ကြည့်ပြိဿတ်မဒီကစားဥက္ကမဒီကမစားသေးဘူးလားငါမရှိသေးလိမ့်မယ်ဆိုတော့ဒါခါလေဒီနာဂာကြောင့်တခုပေါ်မလာဘူးလားပေါ်လာပါလားငါမရှိသေးလိမ့်မယ်ဆိုတော့ဆိုတော့ဒါခါလေဒိဋ္ဌိဒိဋ္ဌိဆိုတဲ့ပြိဿတ်ကစားလားစားပါ မလာဘူးလားလာပါဗျာအဲ့တော့ကိုဒိဋ္ဌိလာလဲဒိဋ္ဌိတွေဟူသောတဏှာလာလို့ရှိရင်ဥပါဒံကနေပါမမနေပါဘူးဗျာမနေလဲဥပါဒံကလည်းဆွဲလန့်လာရောအဲ့တော့ကာယကံဝစီကံကလည်းတဲ့ကဲဒါဖြင့်ငါမရှိမင်းတို့ခက်ရှိရဲ့ဆိုတဲ့ဝစီကံကလည်းထွက်လာတာထွက်လာပါဗျာကာယကံကလည်းရှိတုံးမဲ့လှုပ်ထခဲ့ဥမာပဲဆိုတော့ကာယကံကလည်းပြားလာတာမပြားဘူးလားပြားပါဘူးအဲ့ဒါပြားတော့ဘယ်ရောက်မှန်ပါ ရိမ့်မိဗလားပြာတော့ပါဖြစ်ဩခင်ဗျားတို့ကတော့မသိဘူးခင်ဗျားတို့ကမသိဘူးပြာတာပါပြာတာပါလိမ့်မလို့မေးတာကာယကံမရှိကံပြာတာပြာတာပါပါလိမ့်အဲ့တော့သေသွားတာတကယ်လို့ကိုသေသွားတော့ပြာသမားကဘယ်ရောက်သွားတော့လို့မေးဖို့မလိုဘူးလားပြာသမားကဘယ်လေးပါရောက်တာပေါ့ကမ္မဘဝပြည့်စရာအပေဇာတိမလာဘူးလားအဲ့တော့ဒီကားလို့ရှင်ဘယ်ကလာလာတာတုံးဆိုတော့ ငါမရှိသေးလိမ့်မယ်ကလာတာသဘောကျလားဒိဋ္ဌိကနေဥပါဒံဥပါဒံကနေကံကံကနေတေဥဒီလိုကြီးပဲရှောက်မသွားဘူးလားရိပ်မိဗလားဒါဖြင့်ဒကာရမတို့အမှန်ဆိုးနေတဲ့သဘောပေါ်ဗလားပေါ်ပါဗျာဒါဖြင့်ဘာနဲ့ဖြတ်ကြမယ်ဥပါဒနာမနဲ့ဖြတ်ဖြတ်ငါးခုနဲ့ဖြတ်ရင်ဒကာရမတို့နည်းနည်းလိုတယ်ဘာနဲ့ဖြတ်ရမလဲရှစ်ခုနဲ့ဖြတ်ချင်တော့လေအလွယ်လေးပဲဒီဖြစ်ပြဆုံးအောင်လုပ်လိုက်ရုံပဲ ဒီပေါ်တဲ့ဝိညာဉ်တွေဟာနောက်ဘယ်တော့မှမပေါ်ဘူးသုံးအောင်သာရှုလိုက်ရှုလိုက်လို့ရှိရင်ဖြင့်ကိစ္စမပြီးဘူးလားပြီးပါပါသဘောပါဗလားကဲယနေ့ဒီရင်တော့ပါအောင်